လေးမျိုးဒကာဒကမအပေါင်းကိုအမှုပြုတဲ့ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီနေ့ဟာ1383ခုကဆုံလာသံ9ရက်ဗုဒ္ဓဟူးနေ့ဖြစ်ပါတယ်ဆရာတော်ဘုရားကြီးထံမှသီလများခံယူဆောက်တည်ကြဖို့ဆရာတော်ဘုရားကြီးသီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တို့ကို အာရုံပြု၍ယုံကြည်မြန်လို့လက်စုံမိုး၍ဤခိုးကြောကြပါစို့ခင်ဗျာဩသာသာဩ တော်ကြာရတော်ဤပနာမကုသိုလ်ခံစေရနာကြောင့်အပြည့်ခါသိမ်းမှကြောင့်ငြင်း၍ရင်းရင်းရာမှများနိဗ္ဗာန်ကိုလင်မြန်သောအပိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်ပြီးနိုင်ကြသောအဘဘုရားရှိဤပါတော်အဖြစ်အမေတော်အစေများဖြစ်ကြပါစေ။အာဟံပန္တိ သေသရဏေနတဟသေသရဏေနတဟခေငါသံဘာနာကတံသေသရဏေနတဟဥဘောတထသီလဥဘောတထသီလသမာတိယာမိသမာတိယာမိအရှင်ဖရာအရှင်ဖရာဖရာတပိတော်တိဖရာတပိတော်တိကရဏကုံကရဏကုံဘုံဘာနှင့်ဘုံဘာနှင့်စေပါတော်စေပါတော်သီလတော်မြတ်ကိုသီလတော်မြတ်ကိုခံယူ သောတိပါဣသောတိပါဣရှင်ဖေဟာရှင်ဖေဟာဣဓမ္မေပုညံဣဓမ္မေပုညံအာတဝက္ခယအာတဝက္ခယဝဟဟောတုဝဟဟောတုအရှင်ဖေဟာအရှင်ဖေဟာဘုရားတပိတော်ဣဘုရားတပိတော်ဣဣတိလကုတုတိဣတိလကုတုတိအာတဝတေယအာတဝတေယဒီပါတုဣဒီပါတုဣကုံယကုံယကုံကြောင်းဖြစ်တော်ကုံကြောင်းဖြစ် သောမေဖို့ဤမေဖို့ဤအထောက်အပံ့အပါအပံ့ဖြစ်ပါစေသာဖြစ်ပါစေသာရှင်ဖေယာရှင်ဖေယာဟာပမာတိနမမေ့မလျော့မပေါ်မဆာတော့တတိတရားဖြင့်ဗံပါရိဒသီလသမာဓိပညာသုံးပိခါကိုလုံုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။ ကလေးတွေလားဘာတွေတို့ဘာရန်ကုန်ကဟင်ရန်ကုန်လူချမ်းကြပါပါဟင်သူကကလေးဆိုလို့ဗျာဟင်ဒါကလေးကလေးတွေကြီးတယ်ပဲလားရောရက်တွေဟင်ရောရက်တွေဟင်ဘေကားတွေပါလာတော့ရောရက်ခါကလေးမျိုးကလေးတော့အဆုံးလို့ပဲ တို့ကကလေးဆိုလို့တို့ကလေးတွေကြီးတဲ့ထင်တာကိုတို့လူကြီးတွေပါပါလာတယ်ဟဲ့အဲ့တော့ကလေးတွေဆိုတော့တို့ကဘာပြောလို့လဲမှမလည်းမသိဘူးဟုတ်နော်တို့အရေးကြီးဆုံးတို့လောကီဘုံကလောကုတ္တရာဘုံခေါ်မှာပေါ့လေလောကုတ္တရာဘုံရဲ့လို့တော့သိကြမရှိဘူးပေါ့ လောကီဘက်ကထွက်သွားရင်လောကုတ်ပဲလေဟုတ်နော်အဲ့ဒီလောကီဘုံကလောကုတ္တရာပဲထွက်ဖို့ဘာရေးကြည့်လို့ဆိုမဲ့ခင်ပဲမဲ့ခင်မဲ့ခင်မဲ့ခင်ဟုတ်ရကလေးတွေမဲ့ခင်လူတွေမဲ့ခင်မဲ့ခင်ဟင်သုံးမအသုံးမသုံးမမလားကလေးတွေနဲ့မဲ့ခင်နဲ့ဟင်တန်ဟောတန်မမလားမသိပါ ကလေးတွေမို့ပြောရတာလေလူကြီးဆိုရင်တော့တန်တော့ဗျာဟင်အဲ့တော့တို့ကမဲခင်ပြောလို့ရှိရင်မဲခင်နဲ့ပတ်သက်တဲ့အတိုင်းဝိုင်းတွေကစာပြောမှရတော့မှာနော်ဟုတ်နော်သူတို့မပါဘဲနဲ့မဲခင်တက်တက်ကြီးတဲ့ပြောလို့သိလိမ့်ပတ်လေခြင်းမလဲမှာအဲ့တော့တို့ဘဝတီးဖောက်လာတဲ့ ပထမဘဝတွေသည်တို့တိဆောက်တာမဟုတ်ဘူးဒီဒါလေးပါဆုံတဲ့နေရာမှာဘူတာယုတ်ဆိုတဲ့ဒီလိုယုတ်ကြီးဖြစ်တာလေဒါလေးပါဆုံတဲ့အကျိုးပေါ့ဗျာတချို့နေရာတွေမှာလေနမီမရှိတဲ့ကဘာတွေလည်းရှိသေးတာကိုအဲ့ဒီနေရာမှာဒီဒါလေးပါဆုံတဲ့ဒီလိုဘူတာယုတ်မဖြစ်နိုင်ဘူးအဲဒါလေးပါဆုံတဲ့နေရာဒါလေးပါချင်းတိုက်ခိုက်ရာကနေပြီးတော့တို့မှာဓာတ်ကောင်းရလို့ဖြစ်လာ နော်ဓာတ်ကောင်ဖြစ်လာတယ်ဟင်အဲ့ဒီဓာတ်ကောင်ကအသက်ဝင်လာတော့သူ့မှာလှုပ်ရှားနိုင်တဲ့ခုလိုသွားနိုင်လာနိုင်တဲ့တတ္တဝါရဲ့လို့ဖြစ်လာတယ်ဟုတ်နော်တတ္တဝါတတ္တဝါဒါကလေးကြီးကြားဘူးထင်တယ်ဟင်ပါပြောတာတော့တတ္တဝါဘာပြောတာတော့သူတတ္တဝါပါရဲ့လို့ဒီဟာရင်းဒီကလေးတွေနဲ့တော့ ဟင်လုတ်သေးအောင်ပဲသူစကားနင်းပြောတာတိတိများကြတော့သူတို့လည်းဘုဒ္ဓယုတ်ပဲလေသူတို့မှာဇီဝဆိုတဲ့အသက်ရှိတယ်တို့လိုဝိညာဉ်မရှိဘူးနော်သူတို့လည်းဇီဝနဲ့ပဲလေသို့တော့သူကတိတိတလုံးနေမိခင်မှီပြီးတော့အညာရှိမှ သူကအသက်ရှင်လို့ရတယ် ဒီကနေ့သူရင့်ပြီးမှဲ့ပြီးအညာကျွေဖေးဆိုတာဟိုဘက်မှာတီးကြနေလို့မရဘူးတို့သတ္တဝါကမိခင်ဝန်းဘက်ကကျွတ်တဲ့ဒီဘက်မှာလဲကိုဟာကူနေနိုင်တဲ့အတွက်တတအာဝါတတတကိုဟင်အာဝါတဆိုတာတတဆိုတာကိုကူနဲ့ကူအာဝါတနေနိုင်တာတီးကြအမိခင်ကနေခွဲနေနိုင်တာတတ္တဝါပေါ့ဗျာဟုတ်နော်ဒီလိုပြောမှရမှာတယ်နော်ကိုတီးတီးကြတော့ ဟိုမိခင်ကခွဲထားတဲ့သေမှာပေါ့ပုတ်မှာပေါ့ဟုတ်နော်တို့ကတော့မိခင်ကနေအဲချက်ကျိုးကနေခွဲပြီးတို့မွေးဖွားပြီးဒီဘက်မှာကိုကိုကိုကိုအတဘောနဲ့ကိုနေနိုင်တဲ့အတွက်တတဝါတအဲ့ဒါတတဝါပြောဦးမလားနောက်တတဝါနောက်ပြောနိုင်ပါမလားတို့ပြောတို့လို့ဟုတ်နော်ဒီကိုကိုနဲ့ကိုပြည်ကြရတည်နိုင်တာတတဝါ အဲ့ဒါဓာတ်တဲ့ကြောင့်တို့ရတည်နေတာပေါ့ဟုတ်နော်ဓာတ်တဲ့မိ၍တို့မှာဓာတ်ရင်ဆိုတာပေါ်လာတယ်ဟုတ်တယ်မှန်ပါဗျာဓာတ်တဲ့ရှိရင်ဓာတ်ရင်ပေါ်လာမှာပေါ့ဟုတ်နော်ဆက်များလဲလေပါများလို့ရှိရင်တို့သူ့ရဲ့ဟိုစိတ်ရဲ့ညင်ဟာပေါ်လာပဲလေတောင်မဆက်တလုံးနဲ့တလုံးညင်ညင်းမှမတူကြပဲနဲ့ဟင်းတမ်းမဲ့ဖြစ်တဲ့ဓာတ်တော့မဲ့အဲဒီဒီဓာတ်ကတမျိုးပြခပ်ပါများမှအဲထက်ထားပြဒီဓာတ်ကမခပ်ဖက်နဲ့ထက်ထားပြဆိုငင်ရှိသေးတာပဲ အဲ့တော့ဓာတ်ကောင်မှဓာတ်တဲ့နဲ့ဝင်လာတဲ့ဓာတ်ကောင်မှလည်းဓာတ်ညင်စွာပါတာပဲလေဟုတ်နော်ဟုတ်နော်ဒါပထမဆုံးတတ္တဝါဖြစ်လာတဲ့ဘဝပြောတာပါနောက်တော့ဖြင့်သူအစွဲတွေနဲ့သူနဲ့တွားကြမှာကိုအစွဲဆွဲရနောက်တော့ပါမပေါ့ပထမဆုံးဘဝမှာတော့အဲ့ဒီဓာတ်ကောင်ဓာတ်ဆောင်ထားတဲ့ဓာတ်ညင်အတိုင်းတို့ကံနေလောက်ကြမယ်ဟုတ်သလားဓာတ်ညင်တိုင်းဓာတ်ညင်ကဘာတိမာတို့သူဓာတ်ကြီးနဲ့တဲ့ရင် ကြိုက်ရင်ကြိုက်စပဲအဲ့တော့လောဘဆိုတာပေါ်လာမှာပေါ့နော်တဏမာနဒိဋ္ဌိဆိုတဲ့စိတ်ကိုကြိုးကြိုင်မဲ့စိတ်တိတ်တွေပေါ်လာမှာပေါ့ဟုတ်နော်သူတန်းနဲ့မတဲတော့မကြိုက်တော့မကြိုက်ဘူးအဲ့တော့ဒေါသအုပ်စုပေါ်လာမှာပေါ့ဒေါသတို့အိဒါတို့မစ္စရိယတို့ကုက္ကုသတို့လေအဲပေါ်လာမှာပေါ့ပေါ်လာမှာနော်ပေါ်ဘူးလားဗျာအခုကလေးတွေကအဲ့ဒါတွေသုံးနေတာထင်တယ်ဟင် ကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့အဲ့ဒါကလေးသုံးပစ္စည်းလူကြီးသုံးလားကလေးသုံးလားရရဟောကလေးတယ်လားလူကြီးတယ်လားဘယ်လဲပါတော့ကလေးတယ်ပါကလေးတယ်ဟုတ်ကလားဟာတာကလေးတွေဒီဒီကလေးတွေတော့မလားချုံဟေးအဲ့တော့ဓာတ်လုံလို့ဓာတ်ကိုက်လို့ကြိုက်တယ်ဓာတ်ကြီးကြီးတော့သူကဆွဲကြီးမှာပေါ့ ဟုတ်နော်တာကြီးကြီးသလောက်ဟောကြီးမှာပေါ့အဲ့တော့လောဘထံတော့မှန်ဝင်လာတာပေါ့ဟုတ်နော်လောဘထံမှန်ဝင်မှာပဲမှန်ဝင်လာရင်ဘာနဲ့ပြန်ရပြန်ရပြန်ပြီးကိုယ့်ကိုသိတဲ့ဒိဋ္ဌိဝင်မှာပဲမာနနဲ့ဒိဋ္ဌိလောဘတော့အများအားပါတယ်ဟုတ်နော်အဲ့လောဘတန်လို့မှန်ဝင်လာရင်ရှေ့ရကောင်းမှမသိဘူးအရှက်မရှိတာအဲ့ဒီလောဘကြီးလို့ ကလေးတွေချက်တတ်သလားချက်တတ်ပါဗျာဘယ်လိုဘယ်လိုဟုတ်ကဲ့ဘာလဲဘာလဲဟာကလေးဝါကချက်တာတဲ့ဒါရင်ကလေးအမချက်တာပေါ့အာကဲတာကဲကဲကဲကလေးဝါကချက်တာတဲ့ဗျာကလေးကမချက်တာထားတယ်ဗျာဟေးဟိုဘာမလားဗျာဟေး ကလေးဝါဆိုတော့လေကလေးတဲ့ဝင်မလို့သူလည်းဟိုဟုတ်တယ်ဟုတ်တယ်နော်ကလေးဝါဆိုတော့လေကလေးတဲ့ဝင်မလို့နေမှာပါပဲအတူတူနေမှာပါဗျာဟုတ်နော်တို့ဟိုချင်းဟိုတို့ချင်းဟိုချင်းတို့နောက်ဖက်ဆိုတူတူပေါ့ဗျာအရှိဘက်မပါပေါ့ဟုတ်ဟုတ်နော်အဲ့တော့ကြိုက်တန်တော့မှဝင်မှာပုံမှန်ဝင်တော့ကြက်ရကောင်မှမသိဘူးမောဟရလို့ဖြစ်လာလိမ့်မယ်မှန်ပါဗျာမောဟဖြစ်လာတာပဲ မောဟဆိုတာမသိတာပြောတာလေဟုတ်တယ်နော်မှန်ပါဗျာဒါကအမုန်းလွန်တော့ကောဒါဒါကျမ်းတဲ့ပုဂ္ဂိုလ်ကအမုန်းလွန်မှာပဲလေဟင်အဲ့တော့လေဒေါသထံတော့လေမန်ဝင်မှာပဲလေအဲ့တော့ကြောက်ရကောင်းမှမသိတာအနုတ္တပဆိုတာထပ်ပြီးတော့ထပ်ဖို့ပေါ်လာမယ်ကြောက်ရကောင်းမှသိတော့ဘူးလေဟင်အာဃာတကြီးကြီးပါလားဒေါသကြီးကြီးပါလားဖေးရမှလည်းမကြောက်ဘူးတားရမှလည်းမကြောက်တော့ဘူး ဟုတ်နော်ဟုတ်နော်ဒေါသအဲ့တော့အဲ့ဒီဒေါသနောက်မှာအဲ့ဒါတို့ဝိစရိယတို့ကုကုစားတို့ဒါတွေကုန်ပါမှာပေါ့ဗျာအဲ့ဒါတွေတို့စိတ်ကိုအဲ့ဒီခုနဒဏ်ရင်လို့ခေါ်တဲ့စိတ်ကိုကြိုးကင်နေတာတို့တို့ဟုတ်နော်အဲ့တော့အဲ့ဒီလောက်ကြီးတို့ဓာတ်ဒီတဏီကုန်တိုက်ခိုင်တရက်လည်းမဟုတ်တလလည်းမဟုတ်တနှစ်လည်းမဟုတ်တယ်တိုက်ခိုက်ရတာဘယ်လောက်ကြာဘလို့အပင်နဲ့မျှနော် အဲ့တော့ကိုယ်စိတ်ကိုယ်စီမှာမတည်နိုင်တော့ဘူးပြနေပြီဥဒိစ္စမောဟပေါ်မှာပဲနော်ဟင်ကိုယ်စိတ်ကိုယ်နေရာတီးလို့ရပြီလို့လားရပါဘူးရဘူးပြနေပြီအာယုံနောက်ကြည့်တဲ့တို့စိတ်ပါနေပြနေတယ်ဟုတ်ဗျာတောင်စင်ရင်မရအတွေးတွေတို့ဒါပဲတို့အဲအတွေးနဲ့กินတဲ့နေ့ရှိလို့လားဗျာမရှိပါဘူးဗျာဟင်မရှိပါဘူးဟင် အဲနိုးနိုးချင်းကနေပြီးတော့တို့အလုံးလုံးချင်းတို့မအိတ်ချင်းဟိုမအိတ်ချင်းတွင်လေလုံရင်လည်းတွေးတာပဲပြောရင်လည်းတွေးတာပဲတယောက်ထဲထိုင်ရင်လည်းတွေးတာပဲအတွေးလွတ်တဲ့ချင်းရှိသေးလို့လားမရှိပါဘူးဗျာဩတိစာမောဟထလာတယ်အပူလွန်လို့ဖြစ်တာဟုတ်တယ်နော်အပူလွန်လို့ဖြစ်တာဟုတ်နော်အဲ့တော့အပူလွန်လို့စိတ်တည်ပြတ်နေတဲ့ပုဂ္ဂိုလ်ဟာ ဘယ်အာယုံနဲ့တွေ့မိတွေ့မိဘယ်အာယုံဖမ်းမိဖမ်းမိယတိပြမရှိဘူးခြေတုံချလို့မယ်ဆွဲထားရကောင်းလို့လွတ်လွတ်လျက်ကောင်းလို့နဲ့လေဟင်ယတိပြမရှိဘူးရှိလို့လားမရှိပါဘူးဘယ်ဟာမှယတိပြမရှိဘူးဘာလို့သူ့အတွင်းထဲမှာမှတို့နိုင်နိုင်ချွတ်ချွတ်မသိနိုင်တော့လားသိနိုင်လောက်အောင်လေဒုစိတ်ကမတီးတော့ဘူးပြနေပြီ ဟုတ်နော်လေတဲ့သဲကြောက်ပက်တလူဖြစ်နေပြီတို့လေကလည်းလေတိုင်ပြီးသဲကလည်းအချောက်ဆိုတော့ဘယ်လိုနေတော့ဟုတ်ကဲ့လေတဲ့သဲကြောက်ပက်ထာနဲ့အတူတူကလေးဝလည်းဒီတိုင်းမှမဟုတ်ဘူးလားဟင်ကလေးနဲ့ကလေးဝအတူတယ်မဟုတ်ဘူးလားအတူပါပဲဗျာအတူတည်းဗျာအတူပေါ့ဟုတ်နော် တနေ့ကိုအဲ့ဓာတွေဒီနဲ့လုံနေရတော့ကိုလည်းပန်းမှာပဲစိတ်လည်းပန်းနာပဲနုံးနာပဲအဲ့တော့အိန္ဒိယတော့ဘာမှမသိတဲ့မောဟလုံးလုံးတဲ့ကိုတညာလုံးရောက်သွားတယ်ဟုတ်တယ်နော်တို့အဲ့လိုနေခဲ့ကြတာနောက်နောက်နောက်နောက်ဘဝဘဝနောက်နောက်နောက်နောက်ကဘာကဘာခဏထားအခုကူဘယ်လောက်ရှိပြီတော့ဟုတ်ကလား မအိတ်တဲ့လေးရှိလားမရှိပါဘူးဗျာဟုတ်ကလားဗျာဟုတ်နော်အဲ့တော့ဒုစိတ်ကိုကြိုးကင်နေတာအရှင်ဘုရားတို့သာဝေပညာရှင်များမှသိမှာနော်အာဟုတုစိတ်တိတ်ဖက်လေးလုံးဆိုတာဗျာဟုတ်ဗျာအာဟုတုစိတ်တိတ်ဖက်လေးလုံးအဲ့ဒါဒုစိတ်ကိုကြိုးကင်ခန္ဓာနေတာ तू အဲ့ဒီအာဟုတုစိတ်တိတ်ဖက်လေးလုံးဘယ်ကလာတယ်ဓာတ်ကလာနေတာတန်ရင်တန်ရင်တို့မဟုတ်သေးဘူးဟုတ်နော် ဓာတ်ကလာနေတာနော်တန်ရင်တန်ရင်အဲ့တော့တို့အခုချိန်ထိတန်ရင်ခိုင်းတာပဲလှုပ်ရသေးတာဗျာတို့ကိုယ်ပိုင်အလုပ်ကလေးတွေလှုပ်ပြီးဗလားဟုတ်ကလားဗျာဟုတ်နော်ဟေးသူတော်ကောင်းနဲ့တွေ့တဲ့အချိန်ဟုတ်ဗျာပြီးတော့ဆရာသမားကောင်းများနဲ့တွေ့တဲ့အချိန်ကြမှာတရားဆိုတဲ့ယရနာသုံးပါးပေါ်ယုံကြည်တဲ့တရား ယုံကြည်ပြီးရင်သူတော်ကောင်းများဆရာသမားများသင်ကြားတဲ့အတိုင်းလိုက်ပြီးကျင့်တဲ့တတိတို့ဟုတ်နော်အဲအဲ့ဒီတတိရှိလာမသာဓာသွေးအာယုံဘလောက်တိုက်တိုက်ဓာသွေးမပူတော့မှဟုတ်ဗျာစိတ်မချောက်ချားမှာစိတ်မချောက်ချားမှာသွေးရောလေရောငြိမ်မှာငြိမ်လာလို့မှန်ကြသွားရင်ရှက်ရအောင်မှသိတဲ့ လောဘမှန်ကြတာနဲ့ရှေ့ရကောင်မှန်တီလာပြီလေခေရီဖြစ်သွားမှာပေါ့ဟင်ဒေါသမှန်ကြသွားတာနဲ့ကြောက်ရကောင်မှန်တီလာတဲ့ဥတ္တပဖြစ်လာမှာပေါ့ဟုတ်နော်အဲ့ဒါကိုစာလို့စိတ်ကိုကြိုးကိုင်းတဲ့စေတသိက်25လုံးကိုတောပနလို့သုံးပါတယ်သာသနာတွင်မှာအများဆုံးထုံကားပါတယ်ဟောတာကဟုတ်နော်ဟုတ်တယ်နော်ခုနတို့ပြောတဲ့ အဲကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမသိမသိသလိုအဲဒီအကုသိုလ်စေတသိက်ဆက်လေးလုံးကဓာတ်ကောင်ရှိနေသည်များဘယ်တတ္တဝါပဲဖြစ်ဖြစ်လက်ကင်သုံးနေတဲ့ပစ္စည်းပုံဆိုင်ဟုတ်နော်တရားတို့တတိတို့ကလူတောင်မဲ့ဘာသာအာသူတော်ကောင်းနဲ့တွေ့တဲ့ဘာသာမှသုံးနိုင်ခွင့်ရှိတယ်တရားတို့တတိတို့ဟာလေလူသုံးလူသုံးလူသုံးသုံးပြီးဗလားလူသုံးပါတယ်ဗျာ အနှဲငယ်လားဘာလို့ကုံသွားမှာဆိုလို့လားဘာဖြစ်လို့တော့ဖဲ့သုံးတာလားဘာတော့အနှဲငယ်ဆိုတော့တော့ကုံသွားမှာဆိုလို့လားဘာဖြစ်လို့တော့အများကမသုံးနိုင်လို့ပြောတာဖေဟာဟုတ်ဘာဖြစ်လို့တော့ဈေးကြီးလို့လားဟုတ်ဗျာအများတိုင်းမသုံးနိုင်တော့ဈေးကြီးလို့လားဘာဖြစ်လို့တော့မအားတဲ့ခါမျိုးကြအောင်မရအလုတ်ကြောမဲ့မအားတဲ့ခါရလို့ဟုတ်ဗျာဟိုတို့ကြကြမအားလေကြကြသတိထားလေဒီ ဘယ်နဲ့မအားတော့ချလိုက်တယ်ရဲ့လို့မအားပိုးပြီးတော့ဖက်ထားမှတတိကိုဟုတ်နော်အဲ့တော့တို့ကဒီဘက်ကဓာတ်ကောင်ကဖြစ်တဲ့ဓာတ်ညင်ဟိဓာတ်ညင်ကဖြစ်တော့တို့ဓာတ်ဖေခွေလူလူပါသိမှာတော့ဓာတ်ဖေခွေဓာတ်ဆိုတာစက်နဲ့လူလူပဲတင်နော်ဆယ်လဲဟိုစီလီဝိုင်းအဲ့ဒါနဲ့မောင်းတာဓာတ်ဖေမဟုတ်ဘူးလားဟုတ်နော် ဒါနဲ့မောင်းတာသူတို့လက်ဓာတ်ပဲလေဓာတ်ဖြစ်တဲ့ဆက်ကဘာသိလို့တုံးကွဘာမှမသိသလိုတို့အဲ့ဒီအကုသိုလ်စေတသိက်ဆက်လေးလုံးနဲ့အလုံးလုံးတဲ့ကလေးတွေကလေးဝတွေလည်းဘာသိတုံးဒါကြောင့်မို့တို့ဒီအဲ့ဒီဘာမှမသိတာမိကိုးနေရတဲ့အတွက်အဝိဇ္ဇာဟာမျိုးတော်ပဲဟုတ်နော်အဝိဇ္ဇာဟာမျိုးတော်ပဲဟောဒီဘက်ကံကမျိုးတော်ဟုတ်နော် ဟေးအဲဟောဒီဘက်ကဟောချင်းလေးနောက်ဖက်ပြောတာနော်ဟေးအရှိဖက်ပြောတာမဟုတ်ဟုတ်တော့အဲဒီဘက်ကကမြို့တော်အာဝိဇ္ဇာတို့ကမသိမှုကိုခိုလုံးနေရတာတို့ခုသိနေတာတွေကမိဘကပြောထားတဲ့ငင်ကပြောထားတဲ့ပြင်းရသိပဲကွပညာဝင်ညာသိထင်တယ်ကိုယ်ပိုင်သိဟုတ်ဘူးเนาะပညာသိပညာသိအမှားသားနဲ့သိတဲ့အသိ မှတ်တမ်းကြည့်၍ပြီးတဲ့အသည့်အဲ့ဒါတင်ညာတိပဲလေဟုတ်တယ်နော်ဟုတ်တယ်နော်တို့တင်ညာတိပဲခွကိုပိုင်တိဟုတ်လို့လားဟုတ်ပါဘူးဟုတ်သေးဘူးဗျာတို့တင်ညာတိနဲ့သွားနေရတာဒါမှမဟုတ်တို့ကအဲ့ဒီအဝိဇ္ဇာကိုမှီခိုးပြီးတော့လူဘဝအသက်မွေးရတဲ့အတွက်အဝိဇ္ဇာတိမြို့တော်ဟုတ်နော်ဟုတ်နော် အဝိဇ္ဇာမျိုးတော်ထဲမှာနေတာဟေ့ကလေးတို့ကလေးဝါတို့နေတဲ့မြို့ကဘာမြို့တုံးဒါလားဗျာအဝိဇ္ဇာမျိုးတဲ့နောက်တစ်ခါတွေ့ရင်ဟောဗျာထွေသုံးနေတာဘယ်လိုလုပ်ဖြစ်မှာတော့ဗျာဟုတ်ကလားဟေး အေးချွေသုံးနေရတာကြီးကိုတို့ကအဝိဇ္ဇာမျိုးတော်မှာရှိတာသူ့ရိတ်ခိုးနေရရင်အဲ့ဒါအဲ့ဒီမျိုးမှာမိခိုးနေတာနဲ့ဘာထူတော့ဟုတ်နော်ဟေးမသိတဲ့အသိကိုပဲတို့ကအဟုတ်ကြီးလုပ်ပြီးတော့အဲ့ဒီအောက်မှာတို့အသက်ကြီးပြင်းနေရတဲ့အလုတ်ကန်လုပ်နေကြတာတဲ့အသက်မွေးဝမ်းကြောင်းအဲ့ဒီတိုင်းလုပ်နေရတဲ့ဟုတ်ကနော်အာဝိဇ္ဇာမျိုးတော်မှတို့နေရတဲ့ဟုတ်ဗျာဟေးအာဝိဇ္ဇာနိုင်ငံ ဟုတ်ဗျာအာဝိဇ္ဇာမျိုးတော့အဲ့ဒီမှာနေရတယ်သူဘာသုံးလို့ပညာသုံးမှာနော်သူဘာသာပါလဲလို့မေးရင်ပညာပဲသူပညာနဲ့သိချင်ရတာလေမှန်ပါဗျာသူဗြဟ္မမြင်ဘူးလို့လားမြင်ပါဗျာမြင်ဘူးဘူးဗျာအတုပညာနဲ့သိချင်နေရဟင်အဲ့တော့အာဝိဇ္ဇာနိုင်ငံသူနိုင်ငံသားသုံးနဲ့ဘာသာဘာဘာသာလဲလို့မေးရင်ပညာကိုဟုတ်နော် အဲ့ဒီအဝိဇ္ဇာနိုင်ငံသူ နိုင်ငံသားဒီဘသူအုပ်ချုပ်တယ်လဲဆိုချစ်မုံနှစ်ပါးပဲအဲ့ဒါကအုပ်ချုပ်ထားမှမဟုတ်ဖ ೇನೆ ဟင်ကိုရကအဝိဇ္ဇာကမျိုးတော်ဖြစ်သွားပြီလေဟုတ်သလားဟင်တဏှာကအဝိဇ္ဇာနောက်ကမှီကိုနေတဲ့အကြီးအကဲပဲဖြစ်နိုင်တယ်ဟုတ်ဗျာတို့အကျိုးဆောင်တာတော့အဲ့ချစ်မုံမယ်လေချစ်ဆိုတော့တဏှာမဟုတ်ဘူးလားမှန်ပါပါ မုံဆိုတာကောတဏှာပါဗျာအဲ့ဒါကိုຢာကတဏှာဒေါသတဏှာလို့ခေါ်တာဟင်ဟုတ်နော်ຢာကလည်းတဏှာပဲဒေါသလည်းတဏှာပဲအဲ့ဒါကိုစာလို့ကြတော့ຢာကတဏှာဒေါသတဏှာတို့အုပ်ချုပ်တာသူတို့ဟင်သူကကြိုက်လေဆိုရင်တို့နေနိုင်လို့လားနေနိုင်ပါဘူးအကုန်လုံးလိုက်လုပ်ပေးရတာဒါကြီးတော့ငါမကြိုက်ဘူးဟဲ့ဆိုရင်တော့ အဲ့ဒါကြဖယ်ပေးရှားပေးရဟိုကကြတော့ရအောင်ယူပေးရတာသာလို့တော့အနုယောဂနဲ့ဝီရောဓလို့ခေါ်တယ်ဟင်ကိုကြိုက်တာကြတော့ခွင့်ပြုရတာပေါ့လေဟင်ကိုမကြိုက်တာကြတော့ဆန့်ကျင်လို့ရတာပေါ့လေအဲ့ဒါကိုသာလို့အနုယောဂဝီရောဓလို့ခေါ်တယ်ဟုတ်နော်အဲ့တို့အုပ်ချုပ်တာသူတို့ဗျဟုတ်တယ်နော်ဟင်ဂျမုံနှစ်ပါးအုပ်ချုပ်တာပဲဟုတ်ဗျာဒီနီးနဲ့တို့ကဟောဒီဘက်မှာနေတာ ဒီဘက်မှာနေကြတာဒီဒီနဲ့ဆန်းကျင်ဘက်ပြောင်းမြန်ဖြစ်တဲ့ဟိုဘက်ကိုရောက်လဲမရောက်ဘူးပေါက်လဲမပေါက်ဘူးတော့လူချင်းရတွားကျင်ဖို့နေနေသားသားလူချင်းရကောင်းမှန်တော့သိလားမသိပါဘူးဟုတ်ဗျာတွားဖို့နေနေသားသားလူချင်းရကောင်းမှန်တော့မသိဘူးဗျာဟင်ဟင်ကိုပဲကိုတွားကျင်လားကလေးတွေကလေးဝါတွေဟုတ်ပါမလားဗျာ လောက်ကြရောမယ်ဗျာဘသူကပြောထားလို့ပါလိမ့်မလို့ကျားတော့လမ်းကြတဲ့တိုင်ပေါ်မှာပေါင်းမအေးတို့နဲ့ဘာဆိုင်တော့ဗျာတို့လဲချဗျာဟေးအဲ့တော့ဒီအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့နှစ်ခုကတို့ခုခင်တဲ့ပြောလို့ရှိရင်တော့အနောက်ကဘာနဲ့ရှိကဘာလို့နေမှာနော်ဟေးတို့ဒီနဲ့ဆိုရင်ဟွာလားဗျာအမေရိကန်နဲ့ပြောမှထင်တယ်အမေရိကန်နဲ့တို့အာရှနဲ့ဆိုရင်ပစီပစီပိတ်လားပစီပိတ်လား ပစိပိတ်သမုဒ္ဒရာခေါ်သွားဟုတ်ပါဟုတ်ပါဟင်အမေရိကန်နဲ့ဒုနဲ့ခြားထားတာပါတော့ပစိပိတ်ကာမမြင်လားမမြင်မဲ့လေဟုတ်နော်ကာမမြင်လားမမြင်မဲ့တို့မှလည်းဓာတ်နဲ့တိုက်တိုင်းတိုက်ခဲ့တဲ့လောဘတဏဒေါသတဏအာယုန်နေပေါ်လေဟင်ရာဂတဏဒေါသတဏပေါ့ အဲ့ဒီကာမအာတဝါကလည်းပဲတွေးတိုင်းပေါ်တာပဲဟုတ်နော်ရှင်မုန်းနှစ်ပါးတခုလုံးတွေးအတွေးကပေါ်တာပဲဗျာမတွေးဖြစ်ရင်မပေါ်ဘူးဗျာဟင်ရှင်မုန်းနှစ်ပါးဒီအတွေးကပေါ်တာဗျာဟုတ်နော်ငါတို့သူတို့ဆိုတာလေအတွေးကပေါ်တာဗျာမတွေးရင်ငါမဝင်ပါဘူးဗျာဟင်သူလည်းမဝင်ပါဘူးဗျာဟုတ်နော်အတွေးကပေါ်တာထင်တယ် ဖဲတော်တို့ လိုချင်တာကို တွေးလာတာကောဘယ်လောက်ရှိပြီတော့ဟုတ်ကလားဒါရင်နောက်ပြန်ကြည့်ရင်တို့ဘယ်နှကြိမ်လို့ခံမှန်းလို့ရသေးလို့လဲကံမမြင်လားမမြင်ပဲရှေ့ကတော့တော်ပြီဆိုတာဘယ်နာမှာတော့ဟုတ်ကလားဘယ်တော့တော်မှာတော့ဒီကလေးတွေဟင် ခိုင်းဒါကလေးတော်တွေလားကလေးမတော်တွေလားဟုတ်ကလားဟာကလေးတော်တွေမဟုတ်ဘူးလားဟောဥပမလားဗျကလေးမတော်တွေဘယ်တော့တော်မှာတယ်တော့တော်ပြီလို့ဘယ်နှခါရှိမတယ်တော့လောကရောကူမကြိုးစားမှနဲ့ဟေးရှေ့ကောအကျိန်ပေါင်းဘလောက်ရလို့ခံမှန်းလို့ရလို့လားမရပါဘူးဗျာခံမမြင်လားမမြင်ဖက်အဲ့ဒါကိုကာမောကလို့သုံးနေတာပါ ဟိုပင်လေပင်လေပင်လေပစိဖိတ်နဲ့ဘာမှမထူဘူးပစိဖိတ်ကအခုသွားလို့ရပါသေးတယ်ကြော်လို့ဖြတ်လို့ရပါသေးတယ်တို့ဟာကနောက်ပြန်ကြည့်လက်မမြင်ပါဘူးဗျာကြည့်သွားရင်ကောမမြင်ပါဘူးဗျာဘူးနော်ဟုတ်နော်ပြီးတော့သူများသူများသူများတွေစီကအာယုန်တွေကိုအဲတို့ကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့ခံဖမ်းလာတဲ့အချိန်ပေါင်းကတော့ဘယ်လောက်တော့မမြင်ပါဘူးဗျာတိုင်းဒီဘက်ကလှမ်းကြည့်တော့တွေ့သေးလား ကိုယ်အာယုံကိုခံစားခွင့်ပြုလိုက်ရတာဟောအကျင့်ဘလောက်ဘလောက်ရဲ့လို့သိသလားမသိပါဘူးဗျာကိုယ်အာယုံนี่ခံစားပွားကြတာလေကိုယ်အစင်အာယုံတန်အာယုံလာသွားရင်ကလည်းဟိုတွေးတွေးတဲ့လူကဖန်ခံစားမှာပါဗျာမှန်ပါပါဟုတ်ဗျာတူတယ်ဟုတ်ပါဘူးဗျာဟုတ်နော်အဲ့တော့ကိုယ်အာယုံကိုသူများတွေခံစားသွားတဲ့အကျင့်ဘောကောဘလောက်ရှိလို့မသိပါဘူးဗျာနောင်ကောဘလောက်တယ်တော့ ဒီဘက်လည်းကားမမြင်လားမမြင်ပဲဟိုဘက်လည်းကားမမြင်လားမမြင်ပဲဟုတ်နော်မှန်ပါဗျာဟုတ်သလားဟုတ်ပါပါဗျာဒါပါလဲပါလာလားကလေးတွေလုံနေတာလားကလေးတွေပါပါဟုတ်နော်ဒီကနေ့တော့ကလေးစကားပဲပြောရတော့မှာပဲလူကြီးစကားပဲတော့ပြောရပါမလဲဟင်ဟင်ပြီးတော့ခံစားခဲ့သမျှအာယုံ ငယ်စဉ်ကာလငယ်စဉ်အလိုက်ပေါ့ဗျာအနောက်ဆုံးအမိလို့ကစပါသို့အဲ့ဒီကစခံစားခဲ့ကြတာထင်နော်မှန်ပါဗျာခံစားခဲ့သမျှအာယုံကြီးခံစားရမှတတ်တဲ့သူအောက်ပြက်ကျသွားတာအချိန်မောင်းဘယ်လောက်ရှိတော့ဟုတ်ကလားဗျာမှန်ပါဗျာနောင်တော့ဘယ်လောက်ရဲ့လို့မမနိုင်ပါဘူးဗျာမမနိုင်ဘူးလားဟုတ်ကလားဒါဖြစ်တို့သမုဒ္ဒရာအနက်ကဘယ်လောက်ရဲ့လို့မိုင်ရှိသွားမရှိပါဘူးဗျာ ဟုတ်နော်ခုလက်ရှိသမုဒ္ဒရာကသူတို့အခုအခုခေတ်နဲ့ပြောရင်အ ਨੇ ဆုံးနေရာမှာ9မိုင်ပဲကြံတော့တယ်လို့ဆိုပါတယ်ဟုတ်နော်ဟင်အဲကလေးသမုဒ္ဒရာကဘယ်လောက်တယ်တော့ဟိုက9မိုင်ပြောလို့ရတယ်ခုသတိပိတ်တို့ဘာတို့ကလေကလေးသမုဒ္ဒရာကအ ਨੇ ဘယ်လောက်တယ်တော့အကျေဘယ်လောက်တယ်တော့ပုတ်ကလားဟင်ကူနိုင်ပါမလား အဲကူးမှာမလို့ကူးဖို့ကကူးဖို့ရတော့ဗာလဲကူးမှာတော့ဟုတ်အဘယ်ကများငါထားပါလိမ့်ဒီမဲ့တင်ပေါ့လေလုံးပြမာပြီဟဲ့အိုးတို့ကလေးဝါကိုကလေးဝါစိတ်ကန်းကဇက်တွေ့လာခဲ့တဲ့တူပါတော့ဒါရီသူတို့ကလေးဝါကဇက်မြောင်ဖောင်သေးနေသလားမသိပါဘူးဒါတွေတဲ့တော့ဟေးဟုတ်နော်ဟေး အဲ့တော့ဟိုဘက်ကူတို့စိတ်ကူးလို့တောင်မရဘူးနော်ဟုတ်နော်ဒီတိုင်းကြီးနေရင်ဟုတ်နော်ပြီးတော့လဲနေရပြန်တော့လေပဲကလေးမှာကလေးဝမှာစိတ်ချလက်ချမရှိဘူးနော်ရှိလားရှိပါဗျာတခိုးပေါင်းစုံကိုခိုးခံနေရသည်ဓမြပေါင်းစုံကိုအတိုက်ခံနေရသည်ဟုတ်ဗျာ အုပ်ချုပ်ရေးကရောနုနုလားကြမ်းကြမ်းကြိုက်တာကြိုက်ဟင်းကဟောမကြိုက်ဟင်းကြိုက်ဟင်းချင်းချင်းမုန်းဟင်းကဟောအဲ့ဒီကြားမှာတို့အသက်ရှင်နေရတာနော်ဟုတ်နော်ဟင်အခုကလည်းခုခံနေရတာဟင်တို့တို့တို့မင်းနေကြဆိုလို့ရှိရင်တော့တို့ဒီနေ့ဟွာလား83လားကစုံလာပန်း9ရက်နော် မနေ့6နာရီအရွယ်ရှိသေးလို့ရှိပါဘူးဗျာအခုခံရရပြီမှန်ပါဗျာရှိတော့ခုခံရရပြီမှန်ပါဗျာအလေးတုတ်တမန်နဲ့တွေ့သွားပြီမှန်ပါဗျာရှိတော့နော်မှန်ပါဗျာဟုတ်လားမှန်ပါဗျာအဲ6နာရီမရှိ9နာရီဟောရှိပါဘူးဗျာ7နာရီဟောရှိပါဘူးဟုတ်ကလားဗျာခိုးတော်မှန်ကိုသိလို့လားမသိဘူးဗျာဟုတ်ကလားအဲ့တော့တို့မှာက ပါဖြစ်နေတော့မနေ့ကလည်းငါပဲဒီကနေ့လည်းငါပဲအမြဲတည်းလို့ထင်နေတယ်အမေမွေးပြီးတာလည်းငါပဲဟင်တို့ထင်နေတုံပဲအမေမွေးပြီးတဲ့ယုံနာနှစ်ပါးဒီအဲ့ဒီမွေးတဲ့နေရာမှာပဲခုခံလိုက်ရတယ်ပါမလားပါမလားမနေ့ကယုံနာနှစ်ပါးဒီမနေ့ကခိုးလို့လိုက်ပြီပါလို့လားပါပါ အခုပဲမနေ့6နာရီကယုံနာတပါရှိသေးလို့လားရှိပါပါအကိုခံရရပြီခံရမှန်းကိုသိလို့လားရှိပါဘူးဗျာဟုတ်ကလားဗျာရှိပါဘူးဗျာဟေးဟေးတို့အခုခံနေရတာအချိန်နဲ့အမျှအခုခံနေရတာအဲ့တော့ကိုကိုကိုမိမိကြီးမက်မက်ကြီးနဲ့ဒီလိုနေတဲ့အတွက်မြေးတေပဲထင်ကိုဒဏ်နဲ့တဲ့လို့ကြိုက်တယ်ဆိုအဲ့ဒါကောင်းတယ်ပဲထင်တာ ကြိုက်တာကိုအကောင်းလုပ်နေရတယ်တကယ်အကောင်းကိုတို့မလုပ်ရသေးဘူးတကယ်အကောင်းကိုတို့အကောင်းဆိုပြီးသုံးရတာမရှိသေးဘူးကိုကြိုက်တာကိုအကောင်းလုပ်သုံးနေရတာကလေးမှာကလေးမှာဟုတ်ဗျာဟင်ပြီးတော့တကယ်မုံရမဲ့ဟာတို့မတွေ့သေးဘူးကိုကကိုမကြိုက်လို့မုံနဲ့မကောင်းတာပဲရှိတယ်ကလေးမှာကလေးမှာကလေးမှာဟုတ်ဗျာ ဟုတ်သလားသူပြောတဲ့အတိုင်းဟုတ်နော်နေတယ်ကောင်းတယ်ပြီးတော့ငါကူငါပိုင်နေလူတိုင်းပြောတာပဲကိုသိကိုပိုင်တာပဲကွာလူတိုင်းပြောတာပဲတိုင်းနေတာပြောတာဟိုမှာကိုပစ္စည်းခုခံနေရတာဘာတတ်ဆိုင်လို့တော့ဟုတ်ဗျာဟင်အဲ့တော့ဟိုရေစကန်သွားပြီးတိုင်ချက်ဖွင့်ရင်ဟောဟုတ်ကလားဟင် ဟင်တိုင်းကိုကိုတိုင်းစောင့်ဖမ်းရင်ပေါ့မရပါဘူးဗျာဟုတ်ကလားဗျာတို့မှာအမြဲတမ်းအခုခံနေရတယ်အာယုန်တွေကလည်းအမြဲတမ်းအတိုက်ခံနေရတယ်အာယုန်မတိုက်တဲ့အချိန်ရှိသေးလို့လားအိပ်ပျော်နေတော့မသိလို့ဖြာနဲ့ကိုနဲ့တော့တိုက်နေတာပဲအတိုက်ခံနေရတာပဲဟုတ်နော်ဘာမှမရှိကိုကိုစားနဲ့ကိုတော့အတိုက်ခံနေရတာပဲအဲ့တော့အတိုက်မခံရတဲ့နေ့ဟောရှိလို့လား ဟုတ်ဗျာအတိုက်ခံရမှန်ကိုသိလို့လားတို့ဟာမသိဘူးလားဟုတ်ကနော်ဒီဘက်မှာဒီဘက်မှာအဲ့တော့တို့ကဒါပဲကောင်းတယ်ဒီတိုင်းနေကြရအဲ့တော့မွေးလိုက်ကြဟင်ပြောလိုက်ပါလိုက်ကြဒါနဲ့ပြီးတာနဲ့ကုံကံကုံတော့သေးလိုက်ကြဟင်ဒါနဲ့ပဲကလေးတွေဘယ်နှဘောအားရှိဘူးတော့ကဘာကောဘယ်နှကဘာလောက်ပြောင်းခဲ့ပြီတုံး ဟုတ်ကလားဗျာကူကမှလည်းခုနကကာမဆိုတဲ့အာတဝရည်ပြင်းကိုအရာအနံလေကြည့်မှကြည့်ပဲတွေးကြည့်ပါလားကိုဘုံကပေါ်ကိုခင်မင်လာတာကောဘယ်လောက်ကြီးတော့ဘယ်လောက်ကျေတော့ဟုတ်နော်ပြီးတော့ဘာလုံလို့ငါလှုပ်တာဆိုတဲ့ငါဆွဲကကောဘယ်လောက်ကျေတော့ဘယ်လောက်ကြီးတော့တွေးငါအစကင် တွေးတာ ငါပြီးတော့သူပါရတာပဲလေဟုတ်နော်ဟင်အတွေးနဲ့လဲအဲ့တော့ဒိဋ္ဌိအဲပင်လေကလဲဘလောက်ကျဲတော့ဟုတ်နော်ဟုတ်နော်တို့ဒီဟိုပညာတိအတိုင်းသိနေတဲ့ဟာတွေကဟောအဲအဝိဇ္ဇာခေါ်တာပဲဒါကကြက်ွယ်ဒါကဝက်ွယ်နဲ့အဲပစ္စည်းတစ်မျိုးတစ်မျိုးပေါ်တိုင်းပေါ်တိုင်းပညာတစ်ခုတစ်ခုတင်လာခဲ့တဲ့တို့ပစ္စည်းအမျိုးအမည်အစွဲပေါင်းဘလောက်များတော့တို့ဒီတသက်မှာကိုလေ တို့သုံးခဲ့တဲ့အသုံးဆောင်ပစ္စည်းတွေအဝစားသာပြားအကုန်လုံးဟုတ်နော်အာဝိဇ္ဇာပင်လေကလေပဲအကျေလည်းမနေဘူးအနဲ့လည်းမနေဘူးနော်ဟုတ်နော်ကာမတဲ့တောင်ပူလေးဥမထင်တယ်ဘဝတဲ့တောင်ပူလေးဥမထင်တယ်ဟုတ်နော်ဒီဒီဘက်အဲ့တော့ဟိုဘက်ကန်းဆိုတာတို့ကြီးလို့တောင်မရတဲ့နေရာ ဟုတ်ဗျာအဲ့ဒီမှာတို့ဖရာအလောင်းတော်နဲ့ပြောကြစို့ရဲ့နော်ဟင်ခုနကဘတို့ဖောင်ပြောလို့ဖောင်ပြောလို့ဖောင်ပြောရင်အလောင်းတော်ပါမရမှာထင်တယ်ဟုတ်နော်ခင်ဗျားတို့ကျွတ်တို့လုံးနိုင်မှာမဟုတ်ဖ ೇನೆ ဟင်ကျိုးဟိုဘာတော့ကလေးသူကလေးသားကဖောင်ဖွဲတတ်လို့လားဟုတ်ပါဘူးဟုတ်လားဟင်တို့ဖောင်ဖွဲတတ်သေးဘူးဗျဟင် အဲ့တော့ဖောင်ဖွဲသမားဘသူတို့အလောင်းတော်ပဲလေအလောင်းတော်ဟာလေးသိချင်းနဲ့ကဘာတသိချင်းခဲ့ရတာထင်နော်ဖောင်ဖွဲနီးဖောင်ဖွဲနီးဟိုဘက်ကူဘူးဖောင်ဖွဲတာလေးသိချင်းနဲ့ကဘာတသိလေးသိချင်းကြားဘူးတာပေါ့ဗျာတသိချင်းတသိချင်းဆိုတာဟိုတို့ဟာလားဟေ့တုံညာပေါင်း140လားဟုတ်နော်တသိချင်းလေးအဲ့ဒါလေးသိချင်း ဒီဟိုကဘာကြီးဒီလာလိုက်ပြက်ကြသွားလိုက်အကြိမ်ပေါင်းခုနကလေးသိချင်းနဲ့ကဘာတသိမ့်ပေါ့ဟုတ်နော်အဲ့ဒါလောက်ဖြစ်ကျင်ရတာဒီလောက်ဖြစ်ကျင်တာတောင်ပါရမီချိန်နဲ့ဒီလောက်ကြီးပါလာတာတောင်ဟုတ်ကလားမှန်ပါဗျာဓာသွေးညင်သွေးယူသွေးချင်းစီထိရောက်လာတဲ့အခါပါရမီမြုပ်တယ်နော်နော်ညင်ပေါ်လာရင်ညာမြုပ်မယ် တို့ဗျာမွေးတော့ပါရမီရှင်ထင်ပါဗျာမိခင်ဝန်ပိုက်ကကြော့ထားနဲ့ဟိုခွန်တလန်းလှမ်းတာဖို့မှန်ပါဗျာဟင်တို့ကလေးတွေလှမ်းနိုင်လို့လားဟုတ်ပါလားဟင်ဟိုကမိခင်ဝန်ပိုက်ကကြော့တဲ့တခါတည်းတောက်တောက်တန်းသွားတာတို့လူသွားတယ်လို့သွားတို့လူကြီးသွားတယ်လို့သွားဟုတ်နော်မှန်ပါဗျာသွားပြီးတော့អော်လိုက်သေးတယ်အေဂောဟမသမီလောကတာဟောဖေထောဟ အတ္တမိလောကသားဟောလောကမှာငါအမြဆုံးငါအကြီးဆုံးနဲ့အော်ရမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ဗျအေခောဟာတို့တိထောဟာတို့တိထောဟာတို့နဲ့လေအော်ရပဲမဟုတ်ဘူးလားဟုတ်ပါဘူးအဲ့ဒီချိန်မှာကလေးရွယ်မှာသူ့မှာတို့လိုညင်မဝင်သေးဘူးကွညင်သွေးယိုတွေးချင်စီတိမရောက်သေးတဲ့အတွက်ပါရမီရှင်ပါသနောပါလို့လေဟိုမွေးမွေးချင်းអော်နိုင်တာထင်တယ် ဟုတ်နော်အွန်နိုင်နော်ဒီပြေးလဲပြေးနိုင်တယ်နော်ပါရမီရဲ့တွန်းအားကြောင့်ပြောလဲပြောနိုင်တယ်နော်ပုတ်ကလာဗျာအဲဒီကနေတို့ဟိုပြောကြပါစို့အခါလဲသားလောက်ရှင်မလားပဲတို့ဟိုလေတုံမင်္ဂလာကျင်းပတာလေမှန်ပါဗျာဒီသူ့ဖေကလေတုံမင်္ဂလာကျင်းပနေတာကျင်းပနေတဲ့အချိန်သူ့အထိန်တော်နဲ့တပြေးပြင်းအောက်မှာပခက်နဲ့ထားရတာလေမှန်ပါဗျာဟေး အဲလေတို့မင်္ဂလာကျင်းပတဲ့နေရာအထင်းတော်ကြီးကငန်းနေထားခုနေဆောင်တာသူမသိလိုက်ဘူးသို့တော်ပါရမီတော်အချိန်ကြောင့်နေသည်တဲ့တဲ့ကစောင်းမစောင်းရဘူးစောင်းလိုက်ရင်သူ့သွားနေဘူးမှာကိုပါရမီချိန်တော့ပါရမီချိန်ထင်တယ်ပါရမီချိန်ပါရမီချိန်ဟုတ်ဗျာသူကဘာဖြစ်နေတာတော့ဟိုထိန်တော်ကြီးတို့ ဟိုဘက်သွားပြီးလေဒိုမင်္ဂလာဘွဲသွားပြီးငန်းနေတဲ့အချိန်သူကထက်ဝက်ဖွဲ့ခွေပြီးတော့နောက်ကပါတဲ့အာနာပါနကမ္မထာစီးဖြန်းနေတာပါရမီနော်သင်ဖို့လိုသေးလားလိုဘူးနော်နောက်ကပါလာတဲ့ပါရမီတွေဟုတ်ဗျာတို့ကလေးတွေကြတော့တဘောလာတစ်ခါသင်ရတဘောလာတစ်ခါဖရာမကောင်းကောက်ခံရဟေး နောက်တစ်ခါလာရင်အတင်လွတ်ပါမလားလွတ်သေးဘူးလားဘယ်တော့လွတ်မှာလဲတော့ဘယ်တော့မသိပါဗျာဟုတ်လားဟောကလေးဝမေးရမှာဟေးဟောဘုရားလောင်းတော်ကဟေးအတင်လွတ်ပါဗျာသူကိုယ်တိုင်ကိုယ်တခါတည်းတရားထိုင်နေတော့တာလေနာဒီဝမှတ်ပြီးတော့နောက်ကပါတဲ့အဲဖောင်ကျိုးစာနေမှာလေဖောင်စာလေးအဲ့ဒီကရလာခဲ့တယ် ညလာပြီးဟိုဘက်အသက်ကြီးရင်ကြီးသလောက်ရိုးရင်းချင်စီအထိဒါသွေးတွေဝင်မှာပေါ့ဗျာမှန်ပါဗျာဟုတ်နော်ဒါသွေးဝင်တော့လေဓာတ်ညင်တွေပါမှာပေါ့ဗျာအဲ့တော့တို့လူပဲသူလဲအဲ16နှစ်သားထင်နော်16နှစ်သားဆိုတော့အိမ်တော်ကြပြီ73နှစ်ထိထင်တယ်ဟိမှန်ပါဗျာအဲ့ဒီချိန်တို့ပါရမီရဲ့ဖြစ်တဲ့ညာပေါ်နိုင်သေးလားပေါ်နိုင်ပါဗျာမြုပ်သွားတာပဲနော် ပင်လေတဲ့ရောက်သွားလို့မြုပ်သွားတာကာမပင်လေကလည်းမိဖုရားပေါင်း16000အဲ့ဒါတို့စာကအဆူပြောတာနော်တာကေဝင်မင်းမျိုးများကဆက်ထားတဲ့မိဖုရားတင်ကုံပေဒီကတခြားတိုင်းပြည်ကတို့ဆက်တဲ့မိဖုရားနဲ့ဆိုတသိန်း2000ရှိပါတဲ့ အဲတော့ကာမအာတဝါကောင်ဘယ်တော့ပြင်းကျင်းမထင်တော့ဟုတ်နော်ကလေးကလေးဝါလေးတယောက်တောင်ဘယ်နဲ့တော့ဟင်ဟင်အဲကျင်ဟိုကတသိန်းနှစ်တောင်ညဟင်ဘယ်လောက်ကျင်မထင်တော့တခါပြီးတခါနာမဟုတ်တော့ဘူးကာမအာတဝဟင်ဘဝကလည်းအဲ့ဒီတဲ့ဘလောက်နစ်နေမျောနေမလဲ ပါရမီရင့်နဲ့အလောင်းတော်တော့ချက်ချင်းဖောင်မတွေ့ဘူးနော်မြုပ်သေးတာဟင်မြုပ်သေးတာအဲတော့တို့တို့ဂလိဂလိဝါတွေတော့အဖော်ရပြီထင်တယ်ဟိုဖယ်အလောင်းတော်တော့မြုပ်သေးတာဟုတ်သင်ကြီးပေးလို့ရပြီမဟုတ်ဘူးလားဟင်ဘယ်လိုသင်ကြီးပေးမလို့မရပါဘူး ဟုတ်ကလားဟိုရိုရိုပွန်းဒီနေ့တော့ပွန်းလာနေဖရာတောင်းမြုပ်ပြီးတာပဲဟင်တို့ဘာပြောကောင်းမလို့ဆိုစင်ကြီးပေးလို့ရတယ်တော့ဟုတ်ကလားဒီကပြန်စင်ကြီးပေးတော့ဟုတ်ပါဘူးဟုတ်ကလားတို့တော့စင်စင်ကြီးများပေးပါလားတို့ဟင်အမြုပ်သေးတာဗျာမြုပ်တော့မနေနိုင်ဘူးတို့ကတော့ အချိန်ကြီးပြီးနန်းတော်ထဲမှာကြီးတဲ့ဒီကာမအာယုန်နေနဲ့ဆိုမွန့်ပြန်နေမှာအဲ့တော့လေးလာတစ်ချိန်တို့ဥယျာဉ်တော်ထွက်ရတာတယ်နော်မှန်ပါဗျာဟေးဟိုမျက်စိကိုဟိုဟိုသေးနေတဲ့ဟိုအာယုံပေါ်မှာသေးနေတဲ့မျက်စိကိုရှင်အောင်ပြန်ပြီးတော့အသက်သွင်းရသလိုနေမှာပေါ့ဗျာအသက်ပြန်ဖြစ်အောင်တို့ရန်ကုန်သူရန်ကုန်သားများပြောလို့ရှိရင်တော့တစ်နှစ်တစ်ချိန်ခရီးထွက်ပေးရပါတဲ့ ဘောင်းစောဒီအလုပ်ထဲကြီးတဲ့ဓာကြီးတဲ့မြုပ်နေလို့ရှိရင်ခုနမွန်းမှာကြမှာဆိုလို့လေအဲ့တော့သူကတော့လေးလာတဲ့ချိန်ဥယျင်တော်ထွက်ရတာဟုတ်နော်မှန်ပါဗျာအဲ့တော့ပထမထွက်တဲ့သူအိုးထင်တယ်ဟိမှန်ပါဗျာအဲ့နောက်တကားထွက်တဲ့သူနာပါဗျာဟိဟုတ်ဗျာနောက်တကားထွက်တော့သူနာပါဗျာဟုတ်တာဟုတ်တယ်နော်မှန်ပါဗျာကလေးနဲ့အတူတူပဲဒီချိန်ဟိ ဒီတိုင်းနေရင်တော့တို့အဲ့ဒီဘာတော့ဟိဟိုတော့အိုနာသိနဲ့ပဲပြီးမှာနော်ဟုတ်နော်ဟုတ်တယ်နော်အိုနာသိနဲ့ပြီးမှာပဲနောက်တစ်ခါသွားတော့မှယဟန်သွားတွေ့တယ်ဟုတ်နော်ဟိအဲ့တော့တော့ပေါ့အဲယဟန်ဟိုကလည်းဟိုယထာရင်းမေးတာပဲလေယထာရင်းကလည်းသူကဘာဘာဖရာသူနာကဘာဘာဖရာသူတေကဘာဘာဖရာယဟန်ကဘာဘာဖရာဒီလိုပြောတာပဲမဟုတ်ဘူးလားအဲပြောတာပဲဗျ ဟင်ပြောတဲ့အတိုင်းသူကလည်းအဲ့ဒီမှာတန်ဝေခတွေရတာပဲဗျဟုတ်နော်ပါရမီရှင်ရင့်မရေတောင်တော်တော်နှိုးယူရတာနော်ဟင်ဘယ်လောက်တော့ဟိုတို့16ကဟို29ဆိုတော့73နှစ်ပါဗျာ73နှစ်မြုပ်ထားကလေးကဒီတော့73နှစ်မပြည့်သေးဘူးလားလို့73နှစ်ပြည့်သေးဘူးလား ကျော်ကျော်ကျော်ဘလားဒါပြင်းလဲနမိတ်ကြလဲရမယ်မထင်ပါဘူးနမိတ်ကြလို့ရဆိုင်ပါဦးဘလားဟုတ်ပါမလားဒါပြင်းဟိုတို့ကလေးတို့ကလေးဝါတို့အဘုကဘယ်နှခါလိုက်ဖို့ပေးပြီဘလို့ဟင်နမိတ်လေနမိတ်နမိတ်နမိတ် အမေကလေးရပါတယ်ဗျာအတူပါဟုတ်ဗျာအဲလိုလိုဘာလို့သွားတော့ကတော့ဇယိုးကြီးနဲ့နေမှာပေါ့ဟုတ်ဗျာဒီကြီးသားငါမျက်စိအောင်ဒီမနေ့ကငါလည်းစကားပြောလိုက်သေးတာအကောင်းကြီးနဲ့ဇက်ကူငါလည်းပဲနဲ့ဇက်ကူကျုံလို့ပြန်လာလို့အိမ်ချဘောဝါစီအဖေအမေအဲသမီးသားမပဲအောင်နေပဲ့နဲ့ညနဲ့နဲ့ဆိုတယ်နဲ့အာဟုတ်ကလားဟုတ်ကလားဗျာ ဟင်ဘယ်မတော့မြတို့တန်ဝေခါကဟင်ပုံတော့တို့လည်းတော့တော့နမိတ်တရားတော့ပြနေတာပါပဲဗျသူနာတော့တွေ့မှမထင်ပါဘူးကိုကိုတိုင်းပေါ့သူများနမိတ်ခဏသာကိုကိုကိုတိုင်းကိုအာသူဘနမိတ်ကပဲဟိုတော့သူနာနမိတ်ကဘယ်နှခါရအောင်ဟုတ်ကလားဗျနမိတ်ကတော့ပြနေတာတော့မပြတဲ့နေ့ရှိသေးလို့လားရှိပါပါဗျဟင် မြင်ရောမြင်လိုလားကလေးတွေဟေးဒါအောင်မလဲကလေးဖြစ်နေတာပဲဟုတ်နော်ဟေးကလေးပဲဟုတ်ဗျာဟေးကလေးဆိုတော့ဒီလောက်ပဲပြီးမှာပေါ့ဟုတ်ဗျာဟေးတွေ့နေတာပဲဗျာတို့လေဖခင်ကတခါတွေ့တာအောင်တော့တခါတွေ့တာအဲ့ဒါမျိုးတွေ့မှာဆိုလို့ကိုသူတိုင်းကြည့်တဲ့ဒါမျိုးတွေဖယ်ထားရတာလေ နမကြီးလေးပါတွေးလို့ရှိရင်တော့ထွက်မှာပါဖျားဖြစ်မှာဆိုလို့သူ့ဖေရအဲ့ဒါဒီကိုနာကြိုးကသူ့တိုင်းကြီးရှိကိုမရှိရတာတခါလေးမြင်ဘူးတာကုန်တော့ဟင်တို့ဖျားတို့ကလေးတွေပြောရမှာပဲစိတ်ခိုင်နေနော်ဖျားစိတ်မခိုင်ဘူးတချီလေးပြင်တာလေဟုတ်နော်ဟုတ်နော်တော်တဲ့တို့ကလေးစိတ်ခိုင်နေနော်ဟုတ်တယ်နော် ဟင်စိတ်ခိုင်တာမဟုတ်ဘူးလားဒါသူကတော့ကလေးတွေစိတ်ခိုင်နေပဲထင်တာပဲဖះကြီးသားစိတ်နှုတ်ထားတက်ခါလေးမြင်တာနဲ့ဟုတ်နော်တို့ကလေးတွေကြည့်ဘလောက်စိတ်ခိုင်နော်ပြလေနမိတ်ဘလောက်ပြပြတိုက်တော့ပြလေတို့ကလေးများစိတ်ခိုင်လိုက်ပုံကတော့ဟုတ်နော်ဟင် စိတ်ခိုင်တာပို့ဘလို့ချီကျူးရမှာဗျာသူကတော့ဆိုတော့ကလေးတွေချီကျူးတော့ပါဗျာဟေးဟေးတို့ကတော့ချီကျူးမှာဗျာသူများလာတယ်ပြောမှာကလေးကခင်ဗျားတို့လို့မဟုတ်ဘူးစိတ်ခိုင်နေဟေးတခြားတိုင်းဟိုတခြားတခြားကလာရင်လည်းပြောမှာပဲတို့ကတော့ကလေးသူကကလေးသားကစိတ်ခိုင်မနော်ဟေး အဲဘုရားကတခါမြင်တာတို့လိုများမဟုတ်ပါဘူးအဲ့ဒီရာမြင်တော့မှအဲ့ဒီရှင်တို့တောထွက်တာမဟုတ်ဘူးလားတောထွက်တာတောထွက်တော့ကျင့်လာပဲသူများကျင့်တာသူများတဲ့ပါအောင်ကိုကျင့်ပြတယ်အသက်မရှိဘဲနဲ့တောင်ကျင့်ပါတဲ့တို့အဲ့လောက်ဒီကျင့်မယ်အသက်မရှိဘဲနဲ့တောင်ကျင့်ဟုတ်နော်သူတို့ ခေတ်သူတို့အခါမှာကျင့်အကျင့်နိုင်ပါတယ်အကျင့်မှားတယ်ဆိုတဲ့သူဒီရဲ့နှစ်ဆပြအောင်သူကျင့်တာပါဟုတ်နော်ဟုတ်နော်တို့တော့ဖောင်ရှားမတွေ့ဘူးဟုတ်နော်ကိုယ်ဆက်သုံးနှစ်လက်ဝဲသုံးတော့ကလည်းဖောင်ရှားမတွေ့ဘူးမကျင်မဲ့စိတ်ကိုပြစ်ထားတော့ကလည်းဖောင်ရှားမတွေ့ဘူးကျင့်ပြန်တော့လည်းတင်းလို့ဖောင်ရှားမတွေ့ဘူးဟုတ်တယ်နော် ဒါကိုအစွန်းတစ်ပါးစွာရဘူးနေကြတာပါဟုတ်နော်အဲ့ဒါဖောင်မရတဲ့ငါဖက်ပြဟုတ်ပြဟေးအဲ73နှစ်တုန်းကတော့ကာမအယုံနောက်မျောလိုက်နေတာလေကာမအာသဝဘဝအာသဝနောက်ထင်တယ်ဟုတ်နော်ဟေးအဲ့ဒါစိတ်လို့ကိုလို့အကျင့်လက်ဝဲခြင်းကစိတ်နဲ့ကိုယ်နဲ့တခြားထားခြင်းသားလေးဟေးသမင်းစားလို့စားတဲ့နေရာစိတ်မှရှိပဲနဲ့ရှိလို့လားဟင် ဟုတ်ကဲ့စိတ်ကတကူလို့ထမင်းပြင်ခိုင်းထမင်းပြင်ခိုင်းထမင်းထမင်းဝိုင်းထိုင်ခိုင်းထိုင်ခိုင်းပြီးတော့ထမင်းအနိုင်ခိုင်းထမင်းအနိုင်ခိုင်းလို့နှိုက်နေတာနဲ့စိတ်ကအပြင်ထွက်ပြီးတွေးကြရစီရတယ်ရှောက်တွေးနေပြီအဲဒီထမင်းဝိုင်းမှာစိတ်မရှိတာအမှန်ပဲစိတ်နဲ့ကိုယ်နဲ့ဘယ်တော့မှမတည့်တာအမှန်ပဲဟုတ်ဗျာစိတ်လို့ကိုယ်လို့နဲ့အဲ့တော့အကြိုက်ကိုပဲအကောင်းလုပ်နေရတယ်ဟုတ်နော်အကောင်းအကောင်းလုပ်ရတာတို့လည်းဝဲဆုံးမှမရှိဘူးဟုတ်နော်ဟင်အဲဟိုလက်ရဆုံးကြတော့ကျင်လုံးမတ်တာ လေအကျက်ပြင်းတော့ထန်တော့လည်းပဲဖောင်းမရဘူးဟုတ်နော်အဲ့ဒီမှာရင် तू ဘာသွားမြင်လို့ဆိုတပြေးပင်အောက်ကဖောင်ကျိုးစာတွေသွားမြင်တာဟိုငငယ်တုန်းကလေလေတို့မင်္ဂလာကျင်းပတုန်းကထင်တယ်ဟင်အဖေဖြစ်သူလေတို့မင်္ဂလာကျင်းပနေတဲ့အချိန်ဟုတ်တော့အဲ့ဒီအချိန်လေးမှာ तू ဘယ်သူမှမရှိတော့ကျင့်တော့ဗျာ တင်မင်းခွေထိုင်ပြီးတော့ဒီခါလဲသားလောက်ဟာဒီကငယ်လေးကဟိုလေးသူတက်တော့ဘလောက်ရတော့မှတ်မိတော့ပါဘူးဟုတ်ရအဲ့ဒါလေးထိုင်ခြင်းလေအဲ့ဒီတော့ဟာဒီကိုဖောင်ကြိုးစားရလားဒီဟုတ်နော်ကလေးဆိုတော့သူ့မှာဟိုဟွာလားငင်းမရှိတဲ့အတွက်ငင်းညောင်းကျိုးပေါက်တဲ့သီလရှိဦးရှိဘူးနော်သီလကျိုးပေါက်တာငင်းကြောင်းကြီးတယ်ဘာသာတိုင်းဘာသာတိုင်းကဒီသီလတွေထားနေရတာအဲ့ဒါငင်းထိမ့်ဖို့ရာ ဟုတ်နော်အဲ့တော့သူမှသီလစင်ကြယ်တာလေဟုတ်နော်သီလစင်ကြယ်တာအဲ့တော့သီလဒီတို့ပါတော့ဟိကာယနဲ့လှုပ်တဲ့သီလတို့ဟာလားကွယ်အဲဒုစရိုက်သုံးပါးတင်တယ်ပဏာတိပါဒအာရိနာဒန္တကာမေတုတွေတင်နော်ဟုတ်နော်ဟုတ်နော်အဲ့ဒီတေတော်ကြီးသုံးတော်ကခုတ်လဲတဲ့တင်လုံးနေကာယကလေ ဝယ်စီကြတော့လေးလေးတော်ထင်နော်ဟူတာဝါတာတို့ပြီးသူနာဝါတာတို့ခမရတို့တည်ပြီးသားပါဟုတ်နော်အဲ့ဒီတော်ကြီးလေးတော်ကရာသမျှတိတိခုတ်ဟုတ်ဗျာတိလုံးကြီးတွေကြီးတဲ့ခုတ်ရတာဗျဟုတ်နော်တို့မနှောကြတော့သူလည်းသုံးခုထင်တယ်နော်အဘိဓါပြပါရမိတ်္တဒိဋ္ဌိထင်တယ်ဟဲ့အဘိဓါကြိုက်ဖို့ရတော့ပဲပြီးတယ်အကြိုက်လုံးပြီးဗျာပါရကြိုက်တဲ့လောက်ကိုမရမချင်း စိတ်မချဘူးမိစ္ဆာဒိဋ္ဌိဘာဖြစ်ဖြစ်ထင်တယ်ဟိအကြိုက်လုံးတော့ဘာဖြစ်ဖြစ်အဲ့ဒါမနောတုသရိုက်သုံးပါထင်နော်ဟုတ်နော်မနောတုသရိုက်သုံးပါအဲ့ဒီတော်ကြီးသုံးတော်ကလည်းခုတ်လဲရတာထင်တယ်ဟိတီလာကလေတီလာကတီလာကဒါမှမဟုတ်ဟိုတီလာယူတိုင်းယူတိုင်းတိခုကရိယာအပမာရတတိနဲ့တတဲ့ကိုတွဲပေးနေရတာမဟုတ်ဘူးလားဟုတ်နော်အဲ့ဒါတိထုတိထုလိုကြီးကတုံတဲ့ ချိန်စောချိန်စောဟင်အဲ့ဒါတော့ဘယ်ဘယ်အလောင်းတော်သုံးသွားတဲ့ချိန်စောချိန်စောအဲ့ဒါသုံးသွားတာလေဒီတင်လုံးကြီးတွေရတယ်ဖောင်ဖွဲ့တော့ဘယ်လိုဖွဲ့မှာတင်လုံးပါဟုတ်ပြီအဲ့ဒါကိုတင်လုံးကြီးကိုဘာနဲ့ထိမ့်မလို့မဟုတ်ဘူးသမာဓိဟုတ်ဘူးလေဒီတစ်ကိုပြောတာဖောင်ဖွဲ့တာပြောတာတို့ဘာကောမပါနိုင်ဘူးလား ဘာလို့သူဒီတိတိချင်းကိုဖိရမယ်မျောတာမျောတာကမှကြင်ကျိုးဒီလိုမဟုတ်ဘူးလားတို့ကပြောရတယ်ငါကျောင်းနဲ့အောင်နေတဲ့ကိုရောကြီးအသာပေါ်ပေးရတာတိတိလုံးတိလုံးကြီးကြင်နေရရနိုင်ဘူးလေရဘူးနော်ဟင်အဲ့တော့ဒီတိလုံးကြီးအထက်နဲ့အောက်ကိုမျောတိုင်းနဲ့တို့ကညရပါ ခုမှညနေတို့ပြောမှာဘောလုံးကဘာလို့မညတော့ဟုတ်မေးနေတော့ဟောဗျာကျောင်းထဲကကိုတော်ကြီးကကြံဖန်ပြောလို့တော်သေးအဲ့ဒါပြီးမှချိန်နဲ့တို့တာတုတ်တာလေဟုတ်နော်တစားပြည့်ပြီဆိုတော့မှတခါနောက်ထပ်တစ်ထထင်တယ်အဲ့လိုထထပြီးတော့ဖောက်ဖော်ရတာဝါလဲဒီတိုင်းပါပဲဟုတ်နော်ဟေးဝါလဲဒီတိုင်းပါပဲ အဲ့တော့ဖောင်ဖွဲ့တယ်တို့ကတီလတစ်လုံးတယ်တီလကိုတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့ပညာမဲ့ခင်နဲ့ဖွဲ့ရမှာဟုတ်နော်ဒါမျိုးတိုင်းထင်တယ်နော်တီလကိုပညာနဲ့ထိမှထင်တယ်တီလာကြီးတဲ့အမဘန္ဒီပါဖရာဆိုဒီတိုင်းကြီးနေရင်ချုပ်ရမှာပေါ့ပညာဘာမှမချုပ်ရမှာပေါ့ဟုတ်နော်အဲ့တော့ပညာအထိန်နဲ့အဲ့ဒါကိုတို့ဒီတတိဥဆောင်နဲ့တို့တမာရီမက်ကင်လား အဲ့ဒါကျင်ကျင်ကျင်ဟုတ်ကလားအဲ့ဒါကျင်ကျင်ကျင်အဲ့အဲ့ဒါနဲ့တော့ဝါတာထင်တယ်ဒီသီလသင်ကျေဖို့ရာပညာထိရှိမှာအဲ့ဒီသီလနဲ့ပညာအမြဲတမ်းအဲထိစမှုရှိနေအောင်ကတမာတိကတို့ဟာထိရမှာကျိုးတုတ်တာနော်ကျင်ကျိုးတုတ်တာအပမာရပါတဲ့တမာတိမဲ့ခင်ကတုတ်မှားဟုတ်ဗျာဟုတ်ကလားဟိ ဟုတ်တော့အလောင်းတော်အလောင်းတော်အလောင်းတော်လုတ်သွားတာအလောင်းတော်လုတ်သွားတာအဲ့ဒါနဲ့တုတ်ထားဗျအဲ့ဒါဖောင်ဖွဲ့တာဒေဗျာဖွဲ့ဘူးသလားဒီကလေးတွေဟာဖွဲ့ဘူးသေးဘူးလားတိုင်းပဲလို့လုတ်ဘူးမှာတော့ဒီလိုပဲအခိုးခံတိုက်ခံဒီလိုရဲပဲပေးနေမှာလားပြန်နေကြိုးစားမှာပါဗျာဟင်ပြန်နေကြိုးစားမှာပါဗျာဟုတ်ကလားဗျာဒီကတော့တို့ ဟိုဒီပကန်းနေလို့ကတော့အကိုကလည်းအမြဲတမ်းခံနေရမှာဗျာအတိုက်ကလည်းအမြဲတမ်းခံနေရမှာဗျာအတက်ကဟောအတက်ကလည်းအမြဲတမ်းခံနေရတာဗျာဟုတ်ဗျာဒီပကန်းမှာတော့မေးခြင်းသလားဗျာမေးခြင်းပါဗျာဒိုးရှိမှုပြောတာဟင်ဒါရင်ဒီကပြရင်ကလေးကလေးဝါတွေပဲပြမှာတော့ကလေးဝါကိုပြမှာပါမနေရင်ဘူးဆိုဗျာ ကြံတော့လည်းကလေးဝပြန်မာတဲ့ဗျာပြောတော့လည်းမနေချင်ဘူးတဲ့ဗျာသုတ်ကလာသုတ်ကလာတို့ကဖောင်ဖွဲ့ရမှာကူးခြင်းရင်အဲ့တော့ဘုရားကိုယ်တိုင်ရှိကကိုယ်ဖောင်ကိုယ်ဖွဲ့သွားရမှာနော်သူများဖောင်အချောင်စီးလို့မရဘူးစီးခြင်းသလားစီးပါဘူးဟဲ့ဖောင်ဖွဲ့ဟောဖောင်ဖွဲ့နီးဖောင်ဖွဲ့နီးဟုတ်ဗျာ ဟေးဖုံဖွယ်နီးဖုံဖွယ်နီးဩတို့ဒီလာဒီလာကတော့တို့စာကဆိုထားတာတော့ဟိုကျင့်တဲ့ပုဂ္ဂိုလ်များကြတော့တမာတိနဲ့ပညာယူတာပါပဲဟုတ်ဗျတမာတိနဲ့ပညာပါပဲဒါကိုပုပ္ပပါကမခင်ဖြစ်ငါးပါးလို့ဆိုပါတယ်ဟိုဒီလာကတော့ခံယူကြတဲ့ကလည်းရပြီးသားလေပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်ကဟိုပြောဒီပြောပြောစရာမဟုတ်ပဲဒီအကျင့်ပဲကျင့်နေရတဲ့အတွက်မလိုတာလည်းတကြောင်ကြောင့်ပြီးတော့မဲကြတဲ့အချိန်ကျမှဒီမှာလည်းတကြောင်ကြောင့် သီလရလို့ထူလို့ဖို့မလိုဘူးလေတို့တော့တို့ဒီကတတိနဲ့တို့ကျိုးတုံနေလို့ရှိရင်တုတ်တလောက်ဟိုဘက်ကအတိအထွက်လာမှာမှတ်တလောက်တော့သိမှာပဲလေဟုတ်နော်မှတ်နေမှတ်နေတမာတိမကင်သုံးပါးရတာအောင်ငါမှတ်ဖို့ပဲဟင်မှတ်တဲ့နေရာဒီနေ့ရင်တမာတိပဲမဟုတ်ဘူးလားဟုတ်နော်ဟင်ကိုမှတ်တဲ့အမှားကလေးမြဲနေအောင်ကြောင်းကြဆိုင်နေတာအဲ့ဒါဝရိယပဲလေ အာဒါဘီလို့သုံးပါပေါ့ကြောင်းကြဆိုင်နေတာရှုပ်ွက်နဲ့မသိတဲ့အောင်ရှုပ်ွက်နဲ့မသိတဲ့အောင်အဲဒါဝင်ရင်ဝင်လာလေးနဲ့အမကလေးနဲ့တွဲသွားအောင်ထွက်ရင်ထွက်တာနဲ့အမကလေးနဲ့တွဲသွားအောင်ကြောင်းကြဆိုင်ပြီးနေတာကိုအဲ့ဒါကိုစာလို့ဝရိယလို့သုံးပါတယ်ကြောင်းကြဆိုင်ပြီးနေတာတို့ဟိုရွာတဲ့ပြောပြောလို့ရှိရင်တော့ရုပ်ရှင်ကြည့်တဲ့အခါပိတ်ကားနဲ့မျက်ခွန်းနဲ့တဲ့အောင်အများအားတတိထားနေတဲ့စိတ်ကလေးပေါ့ဟုတ်နော်အဲ့ဒါကိုအာတာပြီးဝရိယလို့သုံးပါတယ်ဟုတ်ကြ အဲ့ဒီအဲတမာရီမက်ကီသုံးပါခုနတတိဥဆောင်လည်းပဲထားပါစို့အဲအဲ့ဒီကဂျိန်ဂျိုးကအငယ်ရာလို့လို့မှတ်တော့သိလာရင်ဟိုဘက်ပညာဘက်ထွက်လာတာမဟုတ်ဘူးလားမှန်ပါဗျာဟင်ဒါဆိုဒီပညာဘက်ထွက်လာရင်တစ်ချက်မှမှတ်တော့တထိုင်မှမှတ်တော့သီလကအလိုလိုစင်ကြယ်သွားတာမှန်ပါဗျာဒီလိုဆိုသုံးခုစုံတော့ဖောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာသုံးခုစုံနိုင်ဖောင်ဖြစ်တာပဲဟုတ်နော် ဒီတိုင်းဖောင်ဖြစ်တာဖះလည်းဒီတိုင်းပဲဟုတ်ဗျမှတ်တဲ့မှတ်တော့ပြီးတဲ့ပြီးတော့ဟိုတီလာရတဲ့တာရှင်းတော်မှာလေဟုတ်ဗျတို့ဟာလည်းပြောရင်တော့ပြောဆိုဗျမှတ်တယ်ဗျအဲမှတ်တော့အတွေးရပါဗျဟုတ်တာတစ်ချက်မှတစ်ချက်အတွေးရတာပဲမဟုတ်ဘူးလားတစ်ချက်အတွေးရလို့ရှိရင်တို့ဟာလားကာမအတဝကိုတစ်ချက်ရှိတိုးသွားတာထင်တယ်မှန်ပါဗျဟင် ဟုတ်ဗျာအဲ့ဒီပင်လေဘောကတို့တစ်ချက်ရှိတိုးသွားတာမဟုတ်ဘူးလားဖောင်တစ်ချက်တိုးသွားတာပဲဟုတ်ကလားဗျာတစ်ချက်မှတစ်ချက်တော့တို့အတွေးရတာပဲလေအတွေးရရင်ရတော့မသိဘူးလားသိပါဗျာဝင်ဝင်နာမတဲ့ပုဂ္ဂိုလ်ဝင်မတော့သိတာပဲထွက်တာမတဲ့ပုဂ္ဂိုလ်ထွက်မှတော့သိမှာပဲလေဟုတ်နော်ဟင်ပြီးရင်ပြီးသလောက်တို့ဟိုဘက်ကသီလကလည်းစင်ကြယ်လိုက်နေမှာပဲဟုတ်ကနော်ဒီနည်းနဲ့ဖရာရှင်ဟာ တစ်ချက်မှတစ်ချက်တီနဲ့လှော်ရတာသူဖောင်ကိုဟုတ်နော်ဒီနီးနဲ့တို့ဟိုဘက်ကန်းကိုရောက်တာဟိုဘက်ကန်းရောက်တော့မှဖရာရှင်ရဲ့စိတ်တော်ဖြူဆွတ်သွားပြီလေတတိကလည်းအပမာဒတတိဆိုတော့အဝိဇ္ဇာရှိအောင်မလားမရှိပါဘူးဗျာဝိဇ္ဇာမျိုးတော့မှန်ပါဗျာပြီးကြရှိလို့လား အာဝိဇ္ဇာမရှိဝိဇ္ဇာဖြစ်မှာပဲလေဟုတ်တယ်နော်ဟေးသူကြတော့တို့ပါတော့ဟေ့ပရမထင်တယ်ဟေ့ပညာနေရာသူသုံးမှာပရမပဲသူဝါရကအနာတဝါရဟိအတ္တဝါရမဟုတ်ဘူးသူသဘောသူဆောင်တာအနာတသူသဘောသူဆောင်တာအနာတဘာမှအနေသားမရှိတာအနာတကိုမပိုင်တာကိုအဆိုးမရတာအနာတဟုတ်နော် သူဝါရအနာတဝါရဟုတ်နော်မှန်ပါဗျာဟေးသူအနာတဝါရနဲ့တော့မဟုတ်ဘက်မှာဟုတ်ဘက်ကမှာဟုတ်ဘက်ကမှာဟုတ်နော်အဲ့တော့အမြဲတမ်းသူကတတိနဲ့ဒီတိုင်းပဲမှတ်ချက်ယူပြီးသူအမြဲတမ်းလှောနေတဲ့အတွက်သူ့မှာခိုးခံရတယ်ရှိအောင်မလားရှိပါပါဘုရားအတိုက်ကောမခံရပါဘူးဘုရားအတတ်ကောမခံရပါဘူးဘုရားခံရဘူးဗျဟိုဘက်ကမှာဟိုဘက်ကမှာ ဟိုဘက်ကမှတခိုးမရှိပါဘူးဟုတ်ဗျာတကူမရှိပါဘူးဟုတ်ကြဟင်ဓမြလည်းမရှိပါဘူးဟုတ်နော်ဟင်ပြီးတော့တေသာတေသေးလည်းအတမခံရပါဘူးဟိုပဲကန်းကဘုရားလောင်းတော်ရှိကနေဖောင်ဖွဲ့ပြီးတော့ခုနကတော့မက်ကင်ဖောင်တင်နေဟိဖွဲ့ပြီးတော့ဘုရားရှိကနေလောပြသွားပြီးပြီဟုတ်ဗျာ အဲ့တော့ဖုံဖွဲနီးရကိုခဲရင်သလားဘာလိုတာတို့ဟုတ်ကလားဟုတ်ကလားတိုင်းကြိမ်ပဲလိုတယ်ကြိမ်ပဲလိုတယ်ဟုတ်ကလားဘာလိုတော့ကြိမ်ဟာကိုနာနာရှိရလားဟာရှာပါပါအခုမှရှာမှာလားဟင်ဟင်ပါဗျာအဲရတဲ့ဂျိမ်းမရှာတော့ဆိုတော့ တစ်ကရောလဲပြီးပလားကလေးတစ်လဲပြီးပလားကလေးတွေမျောတိုင်းရောခုတ်ပြီးပလားခုတ်ပါပါဘုရားတိုင်းဘယ်တော့များပုံပွင့်မှာပါလိမ့်တာလေဒီကလေးတွေဘယ်တော့ပုံပွင့်မှာပါလဲဟေး ဘုရားဟင်ဟုတ်ပါပါဘုရားဟုတ်လားဘုရားဘယ်တော့ဘယ်တော့ကုန်မှာအကြိမ်တက်လဲကုန်မှာချိန်လဲစာမှာပါဘုရားဘယ်ဘယ်တော့တော့အဲဟုတ်ပါပြီတော်နေနောက်ကနေဒါအလေးတော့သွားဘယ်နဲ့လုံးမတော့ဟိုချိန်စောချိန်စောချိန်စောချိန်စောလူကိုခါတော့ဘယ်နဲ့လုံးမတော့ဟင်အဲ့တော့ဖရားလည်းရှိတာတော်ပြသွားလို့ တို့ခုပြည့်တဲ့2500ကျော်ခရီးမှာကိုဖောင်ကိုဖွဲပြီးကူးသွားတာဘယ်နှစ်ယောက်ရှိဟုတ်ကလားတို့စားတဲ့တော့ဘာလို့ဖရားတဆူတဆူဆိုရင်26ဂရိနဲ့ဘူကြီးတသိန်းလား26သိန်းချင်းနဲ့ဘူကြီးတသိန်းလားရှိတာလေဟင်ရှင်ပြတို့စားတဲ့ဘာပါလိမ့်မယ်ခမန်းကြီးနော်ဟင်26သိန်းချီဆိုလို့ရှိရင်လေတို့ဟာလားဟိတင်တော့ဟို140နဲ့26ကိုနော်ဟင် ပြီးတော့ဘူလို့ခေါ်တဲ့ဟိုနာမင်းကြီးတွေဗြဟ္မာမင်းကြီးတွေလူမင်းကြီးတွေကတသိန်းတော့ဖခင်တဆူတဆူတဆူပါသွားတာအေးဖခင်အဲတို့ဟာနဲ့ပြောရင်တော့အဲကိုတင်ညာကနေပြီးတော့ဟိုသူဘာသာထီအောင်ပေါ့လေသူဘာသာနောက်2500ကျော်မှာကောဒီလိုပဲသူတို့ဟာသူတို့ဒီကာမပင်ပြဲဘဝပင်ကျဲကြီးကလေသူတို့ဖောင်သူတို့ဖွဲ့ရွေးကူးသွားတာဘယ်နှယောက်ရှိပြီထင်တော့ ဟင်ကူးချင်စိတ်ကိုရှိရလားဟဲ့ခင်ဗျဟုတ်ကလားဟင်ကူးချင်စိတ်ကိုရှိပုံပေါ်ပါမလားဒီကလေးဝါတွေကူးလို့မရသေးလို့ပါဗျာကူးချင်ပါဘာလို့ကူးလို့မရတာတော့ဘသူကတားတာတော့ဘသူကတားတော့တားမှာပါဗျာဟောဗျာဟိုဘာဖြစ်လို့တော့ဘာလို့ခုမှစူးစမ်းမှာတော့အရှင်ပြတော့ပြောမှသိရဗျာ ဟောဗျာဟိုတို့လေချာဗျာဒါပြင်ဥမုတ်တော်ကြီးမပြောလို့ပေါ့သူကတော့ဥမုတ်တော်လေချာမှာဟင်ဥမုတ်တော်တို့ဥနန်းတော်တို့မပြောလို့လားသူကတော့ဥမုတ်တော်ကြီးဥမုတ်တော်ကြီးမပြောလို့ပဲပြောမှာပဲတို့ကတော့ဟင်အဲဥပုပ်တော်ကြီးကြွလာရင်ပြောမှာကိုတော်မပြောလို့ဆိုအရှင်ဖရာမပြောလို့ဆိုဟင် တို့ဥပုထော်ကြီးရွာလာရင်ကြောက်မှာပြရဲ့ဘယ်နေတော့ဟင်မသိလို့ဆိုတော့မပြောလို့နေမှာပေါ့ဟုတ်နော်အဲ့တော့တို့ကဒီဒါနာလေးတစ်ခုနဲ့ဒီလိုလေးနဲ့ပြီးရောသီလကလည်းယူတော့ယူတယ်ပါဏာတိပါဒအမဘန်တွေသူ ဖင်ချထိုင်ကြတဲ့ကဘာမှမလုပ်တဲ့သီလဟဲ့အလုံးလုံးတဲ့သီလလားအလုံးမလုံးတဲ့သီလလား ထမင်းငါတာဖတ်တင်မဲ့သီလာဟုတ်မလားဟင်ထမင်းငါတာဖတ်တင်မဲ့သီလာဟဲ့တို့သီလာကလည်းဟုတ်နော်သိတယ်ပူသေးလားဟင်ဟင်ဒီလုံးကြီးမဲ့မထင်ပါဘူးခဲ့ဟွာလောက်လာတော့ထမိုးကြီးလောက်ရှိတဲ့ဟာတွေဆိုတော့ဖောင်ဖွဲလို့လည်းရမယ်ဟာမဟုတ်ပါဘူးဖောင်ဖွဲလို့ရပါပလားတို့သီလာကလည်း ဟုတ်နော်ဒီလောက်ကလေးနဲ့တို့ကဗုဒ္ဓဘာသာဖြစ်ရယူမနာသေးဘူးဒါတို့အားမရလို့ပြောတာဒီလိုလာဒီလိုလှူးနေတာလည်းမကျင်တတ်လို့ပြောတာဟုတ်နော်ဒါနတချီလောက်တချီသာကောင်းပါတခါကောင်းရင်နိဗ္ဗာန်ထိတောင်းဝင်ယူပါတယ်တို့လည်းပြောခဲ့ဘူးကြီးလေးဟိုပူပါဒုက္ခမထီတို့ဘာလို့လဲပီလာလည်းတချီသာကောင်းပါ ညာညာမဟုတ်ဘူးဟုတ်နော်ဖရာလက်ထက်ကအရှင်ဖရာတို့တော့ဒီမှာပါအေကူဘောဓရာတို့လေအေကူဘောဓရာဘိက္ခုနီမတို့သာတိလာတစ်ခါဥပုပ်တစ်ခါပဲဆောင်မှုတာပါဒီကလေးဝါတွေလို့မဟုတ်ပါဘူးတစ်ခါနဲ့ကိုဒီလုံးကြီးကြီးရသွားတာဟုတ်ဗျာအေကူဘောဓရာဘိက္ခုနီမဆိုတာလေဥပုပ်တစ်ခါသာဆောင်မှုတဲ့အတွက်ဘယ်ဖရာလက်ထက်ကလည်းမသိဘူးတို့ဒီဖရာလက်ထက်ကြတော့ဟိုတို့ဟွာပေါ့ဘာခေါ်မလို့မဟာတာဝိကမခေါ်မပေါ်လေဣတိရရတဲ့ပုဂ္ဂိုလ်ရိုးရိုးရဟန္တာမှတောင်းမဟုတ်ပါဘူး ဟုတ်နော်သီလကတစ်ချိန်သာသီလနဲ့တူအောင်လုပ်စားမှာဒါနလည်းဒါနနဲ့တူအောင်တစ်ချိန်သာလုပ်စားမှာအောင်ပါစေဟုတ်ဗျာပုံမှန်မဲ့တို့သီလလို့တဲ့တစ်ချိန်သာလားတူလိုက် တို့ကျင့်နေတယ်များခင်ဗျားတို့အများအားရနေမှာပဲဟုတ်နော်ကားထောင်ထားသူနဲ့ပြောရင်ကိုကကားလာထောင်ထားလိုက်ဘယ်တိုင်းပါတက်မောင်မောင်အုံနာကရနေသလိုခင်ဗျားတို့ထောက်ပါနဲ့တန်ခါကျင့်နေရင်ဒီတန်ခါကျင့်နေတယ်မှာပူရနေမှာပဲဟုတ်ဗျာ ဒါနလေသို့တော့ဒါနဒါနနဲ့တူလှုပ်ပါဒါနအစွန့်လှုပ်တာသီလကပေါက်ပြီးတာဒါနကစွန့်လှုပ်တာတို့မှာစွန့်လွတ်တာကလေးထုံးစံတော့စွန့်လို့မထင်ပါဘူးဗျာစွန့်လွတ်တာလားလဲတာလားလဲပါဘူးဗျာစွန့်လွတ်တာပါဗျာဘုရားဘာမှမလူကျင်ရပါလို့ ဟိုတို့လှူပြီးရင်ဘာမှမတော်ဘူးပေါ့လဲတာပေါ့ဗျဟောပြခဲ့လားဗျလဲတာဗျခဲ့သွန်းလို့ထားပါခိုးမသွားရလားအပြင်ကောင်းရအောင်စတောင်းပါဗျာလဲတာမဟုတ်ဘူးလားအဲ့ဒါဟင်ဟင်တို့လာပြီးသင်္ကန်းနဲ့လာလဲဆုံးနဲ့လာလဲတို့ကကြားကသက်တည်လေသူတို့လဲပွဲကြီးမှာဖုတ်တင်တယ် ဟိနိဗ္ဗာန်ရရပါလို့ဤအေတို့ကဟိုစာရဲပါတဲ့အတိုင်းပြောလို့ဗျနိဗ္ဗာန်ဒါဘာပြောတာတော့မလိုချင်တာပြောတာဝါနာဆိုတာတဏှာကိုပြောတာလိုချင်တာကိုဝါနာလို့သုံးတယ်မိကမရှိတာဟုတ်နော်ဟင်လိုချင်တာမရှိတာလိုချင်တာမရှိရင်အဆွဲမဆွဲလာမှုပေါ့မဆွဲလာဘဝပြမှာမဟုတ်ဘူးလားဒီဝါနာဆိုတာ မဘာမှမလိုချင်တာပြောတာအဲ့တော့နိဗ္ဗာန်ဆိုတာဘာမှမလိုချင်တာပြောတာအဲ့တော့ထူတောင်းခြင်းနောက်ဩဘာလို့တော့ဂလိဝါဤတောင်းမှာကဖရာတပြီတော်ဟောဒီဖုံးလူချင်းရောက်ဘာမှမလိုချင်ရပါလို့ဤဘယ်လိုဘာဝကြပါဘာဝကြတယ်မှန်ပါဗျာတောင်းမလားခဲ့တော့ဂလိဝါ လှုပ်တော့ဘူးလဲတာပါဆိုဗျာဟင်ဒီတော့ကလေးဝါကြီးလဲတာဗျာဟင်ဖုလို့တဟုတ်လို့လားဟုတ်နော်ရင်ဝမှာအလောင်းတော်မှာမမကဒါနပြုတဲ့နေရာရင်ဝမှာဖူးနေတဲ့ဒါကိုဆွဲနှုတ်ပြတာပစ္စည်းလေးတစ်ခုဆိုင်မောတို့ကလေးဝဆိုင်မောကလေးရဲ့ဆိုင်မောမှာရှိတဲ့ပစ္စည်းသူကသူနေတဲ့ပစ္စည်းပါ ကိုကသွားပြီးလိုချင်စိတ်သွားကြည့်တော့မလိုချင်ဘူးလားဟာလိုချင်တာလိုချင်မှတို့ကတရားတာသိပြီးဝယ်ခဲ့တာမဟုတ်ဘူးလားအဲ့တော့သူဆိုင်မော်နေတဲ့ပစ္စည်းဝယ်လိုချင်လို့ဝယ်လာတယ်လက်ထက်ရောက်တာနဲ့ငါငါပစ္စည်းငါပိုင်တယ်ငါငါပစ္စည်းငါပိုင်တယ်သာတန်ဖိုးကြီးကြီးသလိုဒီသုံးခုပါတာကြီးတဲ့ထင်တယ်ငါဆိုတာပြေထထားတဲ့အတွက်ဆိုင်မော်သူကသူနေတဲ့ပစ္စည်းတရားတန်ဘေးနဲ့တိုက်စိတ်နဲ့ဝယ်လာတော့ငါပစ္စည်းဖြစ်လာတာလေ ပစ္စည်းကတော့ပစ္စည်းပဲမဟုတ်ဘူးလားမှန်ပါဗျာလူချင်းလို့ငါပစ္စည်းဖြစ်ထားမှန်ပါဗျာဟုတ်ဗျာလူချင်းလို့ငါပစ္စည်းဖြစ်ထားဗျာဟုတ်နော်မှန်ပါဗျာဒီမလူချင်းငါပစ္စည်းမဟုတ်ဘူးတို့ပြောနေကြရှိပါတယ်ပြောနေကြရှိပါတယ်တို့တကာကြီးများအများဆုံးပြောနေပြောနေပြောထားရှိတာပါတို့အမေကကိုယ်ဇနီးကမွေးထားတဲ့သား အဲ့ဒါတို့ပြောတာဝန်ခွဲသားဇနီးကမွေးတာလေးကိုဝန်နဲ့လိုမွေးတာမှမဟုတ်တာဝန်ခွဲသားဝန်ခွဲသားဟောကိုအသားနာစားတဲ့အခါအဲအသားဓာတ်ကုံအောင်မချက်လို့ရှိရင်သူကသွေးကြတယ်အဲ့ဒီသွေးနဲ့ဒုတ်သွေးနဲ့ရောတဲ့အခါထဲထဲမှာတန်ကောင်တုတ်ကောင်ဖြစ်တာအဲ့ဒါဒုတ်သွေးနဲ့သူ့သွေးနဲ့ပေါင်းပြီးလို့ဖြစ်တာအဲ့ဒီတန်ကောင်တုတ်ကောင်ကတို့ဝန်းနဲ့လွယ်မွေးတဲ့အတွက်အဲ့ဒါ ဟုတ်ကလားဝန်းလွယ်သားဝန်းလွယ်သားဟိုဟာကဝန်းခွဲသားဟုတ်ဗျာဟေးအဲ့ဒီကိုဝန်းနဲ့လွယ်မွေးထားတဲ့ဟာကအထဲထဲမှာဟိုတန်ချာဖေးစားလို့ဖြစ်သေးသူမတည့်တာနဲ့တခုနဲ့ဖြစ်သေးစားမိလို့အိမ်နာတဲ့မြအဲ့ဒီအကောင်ပါသွားရင်လိုက်ဖမ်းသေးလားမှန်ပါပါရေမိုးလေးကချိုးပေးသေးလားအဲ့ဒါကိုသားရင်မဟုတ်ဘူးလား ဘာလို့မချစ်တော့အဲ့ဒါအဲ့ဘာလို့မချစ်တော့တိုက်လို့ပါကိုကိုဝိုးလွယ်တော့မွေးတာပဲဘာလို့ချစ်အခါခါကိုသွေးတာမွေးတာဘာလို့မချစ်ပြမုန်းတာတော့ဗျာဟေးအဲ့တော့တို့ကကြိုက်မှလိုချင်တာမကြိုက်မလိုချင်ဘူးလေဟေးခုနကကိုသားမို့တာရှေ့ရမယ်ဆိုတန်ကောင်တုတ်ကောင်ကကသားရင်းဗျဘုံပဲမွေးဗျဟုတ်နော် ဟုတ်တယ်မွေးဟုတ်ရအဲ့တော့တို့ကလိုချင်အဲ့တော့ငါပစ္စည်းမှန်တာအဲ့ဒါလိုချင်လို့ပြောထားတာအဲ့လိုချင်တော့သိမ့်ပိုက်ထားတော့ငါပိုင်ဖြစ်သွားသဘောဟုတ်နော်တဏမာနဒိဋ္ဌိတဏမာနဒိဋ္ဌိအဲ့တော့ပစ္စည်းတန်ဖိုးကြီးကြီးတော့စိတ်မချဘူးနော်အဲ့ဒီပစ္စည်းတန်ဖိုးကြီးကြီးတော့မြတ်နိုးတာမြတ်နိုးတော့လဲဘယ်တော့မှစိတ်မချဘူးဒီပစ္စည်းတွေတွေ့တိုင်းတွေ့တိုင်းစိတ်ထဲမှာနင့်ငနေနင့်ငနေဖြစ်တာ ငါငါပစ္စည်းငါပိုင်တဲ့အတွက်ဒါအသုံးကြောင့်ရင်ဝမှာအများသာသုံးနေတာအဲ့တော့ဒါနတစ်ခုပြုတ်လိုက်တယ်ဆိုရင်အဲ့ဒီပစ္စည်းပေါ်ငါငါပစ္စည်းငါပိုင်တယ်ဆိုတဲ့အစွဲနစ်နေတာကိုဆွဲနှုတ်ပြလိုက်တာငါပစ္စည်းမဟုတ်တော့ဘူးဆင်ညာသူကထဲလိုက်တယ်ကိုလည်းကလူကိုပစ္စည်းဟုတ်သေးလားငါပစ္စည်းမဟုတ်တော့ဘူးပြောင်းလုပ်တာဒါနကဆွနှုတ်တာနော်ပေါက်လားဟင် လဲတာမဟုတ်ဘူးနော်ဆုံးလို့တာလဲပါဘူးဗျာဟုတ်ကလားနောက်ကလဲဦးမလားလဲပါဘူးဗျာဟေးအဲ့ဒါကိုပါရမီလို့သုံးပါတယ်ငါငါပစ္စည်းငါပါနေဆိုတဲ့အဲဆွဲပါသူကလွတ်ခဲ့တာပစ္စည်းကို စွန့်နိုင်အဆွဲပါလွတ်ပြီးဟုတ်နော်တို့မှာကောတဲ့ကလေးတွေကလေးဝါတွေရှိကြမှာပါပဲตาလေးအရွယ်ရောက်သမီးလေးအရွယ်ရောက်ဟုတ်ကြဟေးသမီးလေးရွယ်ရောက်တဲ့သားပါတို့ အဲ့ဒါလေးသူတို့အကြောင်းပါတော့သူဟိုဘာတို့များတမက်ဖြစ်တဘောဗျာနင်းအဲမင်္ဂလာဆောင်တယ်ဆိုတာကြားကောင်းအောင်ပြောတာတမီးလှူတာတမီးလူဝဲကျင်ပါတာမင်္ဂလာဆုံးကျွေးတယ်ဆိုတာကြားကောင်းအောင်ပြောတာတမီးလူဝဲကျင်ပါတာဟုတ်ဗျာအဲလူပြီးလို့မင်္ဂလာဆောင်ပြီးတာနဲ့ဟောတရွာလုံးကပြောမှာဟောတာမောင်ဖြူရဲ့မိမလေးလို့ပြောမှာမင်္ဂလာဆောင်ပြီးဟိုပဲဘုသမီးဟုတ်သေးလို့လားဟုတ်ပါပါ အဲ့တော့ဟင်ဟုတ်ပြီသုံးလုံးလိုက်ပြီသုံးလုံးလိုက်တဲ့အတွက်ဆိုကိုသမီးမဟုတ်တော့တဲ့အတွက်တရွာလုံးကဟောတာအဲ့တော့မောင်မောင်ဖြူရဲ့မိမလေးအဲ့လိုပြောမှာတို့ကတော့အဲအဲကိုအေကိုအိမ်မနေရင်ဟဲ့မောင်ဖြူရဲ့မိမလေးလို့ခေါ်သလားသမီးလို့ခေါ်သလားသမီးလို့ခေါ်တာပါဆုံးလို့ဒါဆိုဆုံးလို့ခေါ်ရတာမခေါ်ပါ ဟင်ဟင်ဟုတ်ငါပြုမိမခေါ်တော့ဘယ်သူကတရားစွဲမှာတော့မခေါ်မဖြစ်လို့ဆိုတော့ကဲလုံးတော့မအောင်ဟင်ဟင်အဲ့တော့ဟိုသမီးကလည်းဟိုလိုတမက်ပေါ်ကိုတော်တော်ကိုတောင်းအောင်သင်ကြီးတာဟင်အဲအဲ့တော့ဟိုလိုဒီတမက်ကိုအိမ်ပေါ်ခေါ်တင်ထားရတာဟုတ်ဗျာဟင်တဲသမီးချစ်တော်ကိုကလည်းချစ်ရဝိုင်းချစ်ရတော့မှာပေါ့ အဲ့တော့တမက်ကလည်းတော်တော်ဆိုးတာတော်တော်ကြမ်းတာဟင်ဘာတော့လာပြီးကိုရှိကံဟဲကြောက်ဟဲထိုးဟဲကြိတ်ဟဲနဲ့လုပ်မယ်ဆယ်နေတော့သူသူကတော့လူကံပုဂ္ဂိုလ်လေးသူလက်ထက်ရတဲ့ပစ္စည်းသူကြိုက်ဘူးလို့သုံးပါပဲကဲဘယ်နဲ့လုပ်မလို့ကဲတော်ကလေးဝပေးရပါပဲကဲလုပ်ပြဟင် तुम्हें का मैं इधर हो कला ते हो कला हाय तू तो मैं पहले ने वो दो पे लाई उमा सुमा है दिखा कलीवा का मपा जा बुला कलीवा का ना मपा जा बुला है भाई के लोसा मा लोसा मा लोसा मा अरे ढोकरीवा तो सुनो दा हो हो ဟင် ဟင်ဖုန်းလို့တာဟုတ်ဖို့နည်းနည်းလေးတို့ကြည့်ပြီးသားမှာကြာသူတမက်ကခုမလုပ်သေးလို့ပါတယ်မဟုတ်ပါဗျာဟင်ခေါ်ပြခေါ်ပြခေါ်ပြခေါ်ပြခေါ်ပြဒါမှဒါမှပခုတ်ကိုရေခေါ်ဒီတော့ကလေးဝပို့လိုက်ကြပခုတ်ကိုရေပို့လိုက်ကြတော့ကလေးဝဟုတ်ကဲပုဂ္ဂလာဟင်အဲ့တော့တို့ဒီဒါနဆိုတာဆွန့်လွတ်တာ ဟုတ်နော်တို့ကသွန်လို့တာမဟုတ်ဘူးရယူတာညာတော်အဖြစ်တို့တို့တော်ပြောနေကြရှိပါတယ်အရင်ဘဝကမလှူလို့ဒီဘဝဆင်းရဲတာဒီဘဝလှူမှနောင်ဘဝနဲ့ပြောသလားအဲ့လိုဟုတ်ကဲ့ဆုံးလို့ထားလားဒါမဟုတ်ပါဘူးလဲတာပါလဲတာလား အလောင်းတော်တွေပြုတဲ့စိတ်နေစိတ်ထားနဲ့ဒုစိတ်နေစိတ်ထားအဲ့တော့ကွာအဲ့တော့ဒုကနောင်ဒီဘုံကလူရင်နောင်ဆိုကြတဲ့ကမရောက်သေးတဲ့ဓာရင်ကောက်ခံနေတာအလောင်းတော်များကရှင်းနေတဲ့ဓာကိုဆွဲနှုတ်တာအလောင်းတော်ဒီနဲ့တို့နဲ့ဘလောက်กว่าတော့မှန်ပါဗျာအဲဖောင်းနာနေပြီတဲ့နေဗလားဖောင်းနာဟုတ်ကလားမှန်ပါ ဟုတ်နော်တို့ပြုတဲ့ဒါနလည်းမိယိုဖလာဌာနကိုယ်ပိုင်ဌာနဟုတ်ပြီကိုယ်ပိုင်ညာနဲ့မဟုတ်ပဲနဲ့နော်ဟုတ်နော်မိယိုဖလာဌာနပဲရှိပါသေးတယ်အားရလောက်စရာအားကိုလောက်စရာတို့မရှိသေးဘူးတိလကလည်းစောင့်စည်းလို့လား ဘယ်ကဆောင်လို့လာပြန်ပြီဒီတော့ကလေးကွာနေတော့အသိရင်တော့ဟိုဖုန်းတော်သားမဟုတ်တော့ဘူးလားဟင်ဒီတော့ကလေးဝါတော့ကလေးဝါတော့ဝါလာစကြီးလူဝကျမရင်တော့ဟုတ်နော်မှန်ပါဗျာဟင်ဟင်ဒီဟိုတို့ပြောနေကြရှိပါတယ်ဗျာ ကလေးဝါမှလည်းကလေးဝါမို့ကလေးလည်းကလေးမူလေဥပုံနေကြပဲလို့ပြောတော့ကြောင်းသွားမယ်ဘုရားပြောတာမဟုတ်လားမှန်ပါဗျာကြောင်းကြောင်းနွားများသူများတစ်ချက်ကိုခိုးစားရင်အယောပေးရမှာဆိုတော့တစ်ချက်လွတ်တဲ့နေရာကိုကြောင်းရသလိုကြောင်းသွားတာအဲ့ဒါစိတ်ကိုကြောင်းမှုသွားတာကြောင်းသလားဒီဥပုံနေကြမှာလူစုံမဘိုးတောင်စကားပြောသေး ဟုတ်ဗျာဟင်ပြီးတော့လူရှိသူရှိသားမှာမို့ဘိုးတောင်ဟင်းကောင်းကောင်းချက်သေးဟုတ်ဗျာလူရှိသူရှိသားမှာဟုတ်ဟင်အိမ်မှာဖြစ်တယ်လို့ဥပုံနေဘာလို့ဥမုံတော်ကြောင်းမှာလားပဲကြောင်းတော့ဟင်သူကလည်းဥမုံတော်ဒီတော့ဥမုံတော်ပြောအောင်ပါအာဘီဇန်လာတာဘီဇန်မျိုးတွေအာဟုတ်ပြီဟုတ်ပြီဘီဇန်လည်းသွားတွေ့ပြီအဲလာပါစေဘီဇန်လာမှကြောက်ပါဟင် ဟင်အဲ့တော့အဲ့ဒီနေ့ညာတဲ့နေ့ကကိုယ်လုံးနဲ့ကိုသူ့လုံးနဲ့သူစကားပြောပေါ်မရှိဘူးအဲ့ဒီနေ့ဘိုးတောင်စကားပြောသည်ဟုတ်နော်စောင့်တလားကိုဗျာဟင်ဒီလားစောင့်တယ်ဆိုလို့မေးတာလေဟင်ဟင်ဘိုးတော်ဟင်ကောင်းကောင်းစားသည်ဘိုးတော်ဝတ်ကောင်းစားလားဝတ်သည်ဒီကြတဲ့ရှိသေးတယ်ဘယ်နဲ့ကြဟိုညနေကလှမ်းပြီးမျောပြီးတော့ကက ဖတ်ထားဗျညနေကြစာလိမ့်မယ်ဗျာကိုတောင်စာသည်ပုတ်တယ်မယ်ဘယ်နဲ့တော့ဦးနဲ့စောင့်သလားစောင့်သလားနေတိုင်းနဲ့တော့ပူစာသေးတယ်လေစားတော့မစားဘူးလားဘဝလာနှစ်ထကိုတစ်ထပေါင်းစားတဲ့ဟင်နှစ်ထကိုတစ်ထပေါင်းစားတာထင်တယ်ဘာသာလား ငါကြဖတ်သိမနာအဲ့ဒါသူတို့ဥပုပ်တယ်ဗျကလေးဥပုပ်ကလေးဥပုပ်ကလေးဥပုပ်ဟုတ်နော်ဒါကလေးဥပုပ်မဟုတ်ဘူးလားလူကြီးဥပုပ်လားကလေးဥပုပ်လားကြားပုံပေါ်ပါမလားဟင်အဲစကားပြောစရာမရှိပြောဘာတော့တခါကြားဘူးတာတို့ငငယ်ကပြောတာပဲဥပုပ်တယ် တက္ကမကြီးတွေဇရာပေါ်မှာအဲပြောတယောက်ကအေးငါအင်ငါခွေးအောင်နဲ့ကြိုက်လိုက်ပုံများကတော့ဟိုဘယ်ရွာခေါ်သွားတာဟိုရွာရောက်တော့လေကြိုက်လို့ငါရော်ပေးခဲ့ရတယ်အေးကိုဟင်ဟင်တယောက်ကပြောတယ်ဩတော်ခွေးကပါဟုတ်လို့တော့ကြိုခွေးကအမြဲတမ်းလမ်းထွက်ထွက်ကြိုက်လုံးလို့ကိုအယော်ပေးနေရတာ တယောက်ကပြောတယ်ဩကျုပ်ခွေးကလည်းအိမ်မှာကိုအဲအမြဲတမ်းတာကျိုးနဲ့ကြည်ထားရတာလဲတနေကုန်အဲ့ဒါပြောညနေကြတော့ကဲသီလာတော့ပြည့်စုံပြီဗျာညပြီဗျာတရေတော့အောင်ပြီတော့ကလေးဆောင်ပြောတာမဟုတ်ဘူးနော်ကလေးတွေအဲ့လိုပဲလား ဟင်ဟင်အဲ့တော့ကျောင်းအောက်ကကဘာနေတဲ့ကျောင်းသားလေးကရည်တဲ့ရှိရှိအဲ့တော့တခါဥပုပ်တွေကမခံနိုင်တော့ဘာဥပုပ်တွေစကားပြောတာကိုနင်တို့ကကလေးကရည်ရသလားပြနေတော့ဥပုပ်ရမှကြီးခင်ဗျားတို့ခွေးစကားပြောနေတာအဲ့တော့ဥပုပ်တွေခွေးစကားပြောရမလားဆိုဘုန်းကြီးသွားတိုင်းဟုတ်ကလား အဲ့တော့ဘုန်းကြီးကကျောင်းသားလေးခေါ်တယ်ဗျာဟင်နင်ဥပုသ္တေတွေကိုခွေးစကားပြောတယ်ဆိုဟုတ်ပြောတယ်ဖရာဟုတ်ဘာလို့နင်ဥပုသ္တေကိုခွေးစကားပြောရတော့ဟောဒေါ်ဘသူကသူခွေးရပဲလို့ဒေါ်ဒေါ်ဘဝကသူခွေးရပဲလို့အဲ့ဒါပြောပြီးခုပြန်လာဖရာဟုတ်ဟုတ်ဗျာအခုကလေးဝါကောပဲနဲ့တော့ဘာပြောပြန်လာတော့ဘီသားကဟုတ်မအင်းအင်းတို့တို့ထိုင်ပြီးနားတဲ့အချိန်နားတဲ့အချိန် အဲသာဖကလွတ်တဲ့အချိန်သာဖကလွတ်တဲ့အချိန်ကြလဲတရားမတရားတရားဆုံးနေတယ်အဲလာပြီအဲလာဗျာကဲဆိုနေတယ်ဆိုနေတာသွားပြီဗျာပုဂ္ဂလာသွားပြီဗျာဆွေးနွေးတယ်ဆိုတဲ့ကဟင်ဟင်ဆွေးနွေးတယ်ဆိုတဲ့ကအဆွေးတွေပါကိုနွေးလာမှာဗျာဟင်အသစ်တွေဟုတ်မှမချင်းဗျာ အဆွေးပါနှွေးတာပဲလားပုတ်ကလားဟေးဟေးဥပုဒ္ဒေရဲ့ဒုတိလကလည်းတိလနဲ့မတူသေးဘူးနော်အဲ့တော့စောင့်တော့တို့မှအကျိုးမများတာပေါ့တိလတိလနဲ့တူအောင်စောင့်ပေးစားမှာတချီနဲ့ပြီးတယ်ဒါနဒါနနဲ့တူအောင်တစ်ခါလာလုပ်ပြီးတချီနဲ့ပြီးပါတယ်ဟုတ်နော်တကယ်တကယ်ပြီးပြီးတော့နောက်ထပ်မလူနဲ့တော့ပြောတာမဟုတ်ပါဘူး ဒီဒါနနဲ့တူအောင်လုပ်တတ်ဖို့ဒါနသည်ရင်ဝမှာသူ့နေတဲ့ငါငါပစ္စည်းငါပိုင်တယ်ဆိုတဲ့အစွဲကိုဆွဲနှုတ်တဲ့လက်နဲ့ပါရမီသုံးလက်နဲ့နော်တီလာကဟိုတို့ဟာနဲ့ပြောရင်တော့အဝေးကလှမ်းပစ်တဲ့ဓာတ်တို့လှမ်းတို့ကိုကာတဲ့လွှာကာလေညင်းထားနဲ့တတိနဲ့ကာထားရမှာမဟုတ်လားကြားထားနဲ့ဘသူပဲကွာကြိုက်တယ်ချစ်တယ်မုန်းတယ်မပါရအောင်ကာမှာအဲလိုကာထားမှာ အတွေးဝင်ခွင့်မရအောင်ကိုကာထားမှအတွေးနဲ့ကိုကြိုက်စိတ်မပေါ်အောင်မောင်းစိတ်မပေါ်အောင်အဲ့ဒါသမတိလာသစ်တယ်ဗျလုံနိုင်ပါမလားရအောင်ဟုတ်ပါမလားအဲတော့ကလေးဘသူထားပါမတုံးတရင်တော့တော့တော့ခွေးစကားပြောမပြောဟင်ကလေးခွေးစကားပြောမပြောကလေးဝခွေးစကားပြောမပြောဟင်ဗီဇန်းလည်းထောက်လှမ်းရေးထားမနော် ဟင်ဒီတိုင်းတော့တို့တို့ကတော့ရှုံးမပေးသေးဘူးထောက်လန်းရေးထားအောင်မှာဟင်ဟင်ဟိုကြောင်းသွားကြောင်းပြန်လေးမှမပြောတော့ဘူးလားဟင်ဘီသားနဲ့ဟိုတို့တို့အိမ်နဲ့ကြာကြောင်းသွားကြောင်းပြန်လေးမှပြောတော့ဘူးလားမဝေးဘူးဗျကဲတို့ရည်ပဲကြာကြာဆိုဟိုပြောဒီပြောနဲ့ကဲရည်ပဲကြာကြာဦးတို့ ကဲတင်ထားကြစို့တို့ဘာတော့ပန်းတကူပြစ်ထားလဲမလူရပါဘူးဗျာဒါလည်းပန်းတကူပြစ်တယ်လို့ပေါ့ဗျာဟင်ဟင်တို့သာကဘာတော့သင်္ကားမှာထိတ်လားကြောင်းမှာသိမ့်ဆုံးမှာတော့ပိန်သွားလေဟုတ်နော်အဲ့လိုဆိုတာကို ရင်အဲ့ဒါအများဆုံးလို့ဆိုတဲ့ပုဂ္ဂိုလ်ဆွဲမပါတဲ့ဟာပေါ့အဲ့ဒီတိုင်းပန့်တကူဆိုတာလဲပုဂ္ဂိုလ်ဆွဲပါရဘသူလူတဲ့တိခွင့်မရှိရဘသူရသွားတဲ့တိခွင့်မရှိရဟုတ်နော်ဘသူလူတယ်လို့တိခွင့်မရှိရအဲ့ဒီခါကြမှာအလူကပုဂ္ဂိုလ်စီမှာအလူရှင်တဲ့တယ်ရောက်တယ် အလှရှင်စီမှာလဲအလှခံပုဂ္ဂိုလ်အဲ့ဒီခါကျမှတဲ့တယ်ရောက်တယ်မှန်ပါဗျာဘယ်သူကလူတာဘယ်ကိုယ်တော်ရသွားတယ်ဆိုရင်အဲ့ဒီအလှဘေးနဲ့အလှခံကြမှာ ပုဂ္ဂိုလ်ဝင်ရှုပ်နေတတ်တယ်မှန်ပါဗျာဟုတ်နော်မှန်ပါဗျာပုဂ္ဂိုလ်ဝင်ရှုပ်တတ်တယ်အဲ့တော့တို့ပန်းတကူပြစ်လိုက်တာပုဂ္ဂိုလ်နာပြောတဲ့သင်္ဃာမထိန်တို့ကထိန်ကလည်းတို့ဘယ်ကိုယ်တော်ရလို့ခင်းလို့မရပဲနဲ့ သူတို့ကသူတို့တာကရွေးရတာလေမှန်ပါဗျာဟုတ်လေပိန်တစ်ပတ်ကလည်းဘယ်ကိုတော့ရေလုံးမှရှိပဲကိုရှိလာတာထွက်လောင်းလိုက်ယုံပဲလေမှန်ပါဗျာအိမ်အိမ်တိုင်းတို့အာနာလို့တို့ဘာလို့ရှိရတော့ဘူးလေမှန်ပါဟုတ်နော်မှန်ပါဟင်เจ้าမှာတိန်ဆိုတော့တိန်ကအဲတန်ခါကိစ္စမှာများတိန်မပါပြီးမှပြီးပဲနဲ့ပြီးတော့တိန်မှာပုဂ္ဂလိကလို့ထားလို့မှရပဲနဲ့ဟုတ်နော်တိန်ဆိုတာသာသနာပိုင်မဲ့ဟင်အဲ့ဒီတိုင်တို့ပန့်တကူကလည်းပဲဘယ်သူရမယ်လို့မှသိပဲနဲ့ ဘယ်သူလှူတယ်လို့မှသိပဲနဲ့အဲ့တော့အလှူခံပုဂ္ဂိုလ်ကရသွားတယ်ဘာသွားတွေ့အလှူရှင်ဟာစေရနာပဲလေရှိနေတဲ့ယုံနာနှစ်ပါးကစေရနာရဲ့ခိုင်းတာခံရတဲ့အစေခံနေလေမှန်ပါပါဟုတ်တယ်နော်မှန်ပါပါစေရနာကဟောဒီသင်္ကန်းတော့ဘယ်နာသွားပြီးပြစ်လိုက်အဲ့ဒီမှာယုံနာနှစ်ပါးကသွားပြစ်ပြရတာအလှရှင်ဒီစီတယ်နာဟင်အဲ့ဒီသင်္ကန်းကိုဝယ်ပေးရသူဟိုရှာပေးရသူပြစ်ပေးရသူကအစီခံ အဲ့တော့လူကံပုဂ္ဂိုလ်စီမှာအလှရှင်ဖြစ်တဲ့စေတနာဟောဒါစေတနာရှင်လှူသွားတာပဲဒါနဲ့ပြီးသွားပြီဘယ်တခါကြီးလှူသွားတယ်ဘယ်တခါမှကြီးလှူသွားတယ်ပါတော့ဟုတ်နော်ပြီးတော့အလှရှင်စီမှာဟောဟောဒါတန်ခါလူခံသွားတာပဲဟုတ်နော်ဘယ်ဘူရောရသွားတယ်မှာပါပဲနဲ့ပါအောင်မလားတောင်မို့ပုဂ္ဂိုလ်ဆိုမပါလို့မြတ်တာခုနကဟိုသင်္ကန်းမှာထိန်လို့ပါလို့လဲပုဂ္ဂိုလ်ဆိုထားလို့မရလို့မြတ်တာ ဟုတ်နော်ဒါအပန်တကူလိုပဲအဲ့တော့တို့အဲ့ဒီပန်းတကူသင်္ကန်းကြီးကလေးတွေကလေးဝါတွေလမ်းပေါ်ပြစ်လိုက်ပန်သူကူလာဆိုလမ်းပေါ်ဖုံပေါ်ပေးကြနေတာပြောတော့ရှေခေကတော့အမိုက်ပုံမှာဘာမှရှိဘာမှရှိတဲ့အဝတ်စုပ်တို့ဆွေးတို့ကောက်ပြီးတော့ဟိုတို့ဘာတို့ညောင်ကောက်ဆိုးပြီးဟောရတာလေခိုလိုချုပ်ပြီးသားမဟုတ်ပါဘူးရှေခေပန်တကူကဖုံနေနဲ့အလိမ့်လိမ့်တန်တန်ဖြစ်နေတာပေါ့ အဲ့တော့တို့လမ်းပြလိုက်ရောက်ဆုံးလားဟောဒီသင်ကနေတို့လမ်းလမ်းထွက်ပြလိုက်နော်လမ်းထွက်ပြမယ်တွေ့တဲ့လူကောက်ပါကောက်ပါပဲခင်ဗျာဟိုတို့လူတို့ဗုဒ္ဓဘာသာမှာမဟုတ်ဘူးကလားတွေ့ရင်တော့ဒါသင်္ကန်းမှန်းသိရင်မကောက်ဘူးလားကောက်ပါပါဗျာဟာဒါရောင်းသားမှန်းရောင်းသားလို့ရမှန်းသိရင်လည်းကောက်ပါတွေ့တဲ့လူကောက်ပါဗုဒ္ဓဘာသာတွေ့တူကတော့ ဒါကောက်ပြီးကလေးတွေညာကောက်ရဟောလားအိမ်ကမိမနဲ့တော့ဟောဒီအဖင်လေးတော်တယ်ဆိုပြီးပေးမလားဟုတ်ကလားအဲတက္ကမကြီးညာကောက်ရဆိုဟောတာအိမ်ကလူကြီးနဲ့တော့ဟောဒီအဖင်လေးနဲ့တော်ပဲဆိုပေးမလားပေးဘူးလားပေးရောမလို့ဟုတ်ကလားဒါတော့ကြောင်းတော့ဗီဇန်းနေမှာပါဗျာဟုတ်နော်နောက်ဆုံးတန်ခါစီရောက်ပါပဲ တန်ခါကလွဲလို့ဟောတာဘယ်သူမှမဟုတ်ဘူးဟုတ်နော်နောက်ဆုံးတန်ခါစီရောက်ပါအဲဘီဇန်လည်းမပို့နဲ့သွားဆိုင်မောရောက်မှာဆိုင်မောရောက်လာဝဲသူကလည်းတို့ဝုမဲ့တန်ခါအတွက်ကိုလာဝဲမှာပဲဆိုင်မောရောက်လို့လေဆိုင်ရှင်ကလည်းဒါတို့ဘာတော့ပြန်တို့ဘာဘာခေါ်မလို့ပြန်သွင်းတာလေမှန်ပါပါရှိခေကတော့ပြန်ကားခေါ်တာဟုတ်ပြန်သွင်းတာလေအဲ့တော့ဟို ဟိုဈေးဘောဘောနဲ့ရမှာမဟုတ်ဘူးလားဒါလေးတော့ဈေးဘောဘောနဲ့ရလိုက်တယ်ရှင်မရေးညီကိုလိုက်လို့ရှိမှာလားမရှိပါဘူးဗျာဟုတ်နော်နောက်ဆုံးပဲရောက်မထင်တော့ဟဲ့ဒါပဲကိုနဲ့ထိုက်တဲ့တန်ခါစီရောက်သွားလိမ့်ရောက်မှာတော့တန်ခါပဲပုဂ္ဂိုလ်စီတိမဟုတ်တော့ဘူးလေတို့ကအဲ့လောက်ထိမြင်ရမှာဒါမှမဟုတ်မြတ်တယ်လို့ပြောတာပုဂ္ဂိုလ်စဲမပါတဲ့အတွက်မြတ်တယ်လို့ပြောတာ ဟုတ်နော်ဟင်အဲ့တော့တို့အခုလူမာလဲဒါဘိုင်းကပဲဗျာဟုတ်ဗျာမှန်ပါဗျာအဲတို့ကတန်ခါကိုသာလူခံပေးတာပဲရှိတာပဲမှန်ပါဗျာဟုတ်ဗျာမှန်ပါဗျာလူခံပေးတာရှိတာပဲတို့ဒီလာလူမဟုတ်ပါဘူးကလေးဝါမှာလည်းတန်ခါကြီးရှိတာပဲကလေးလည်းတန်ခါကြီးရှိတာဘယ်တန်ခါလူလိုက်လူလိုက်လူလူပဲတို့ပြောနေကြကလေးဝါကနေအမတော်ကြီးတွင်ရင်လည်း ဘဟုရောက်တာပဲကလေးကသွင်းရင်မို့မော်လိုက်ကသွင်းရင်မို့မူလာကသွားသွင်းရင်မို့ဘဲကသွင်းသွင်းနိုင်ငံတော်ဘဟုရောက်တာပဲခုလည်းဘသူလူလူသာသနာရောက်ပါပဲသာသနာဟာဘဟုပဲဟုတ်နော်တို့ကဘယ်ကူတော်သုံးဖို့ဘယ်ညာဘယ်ကူတော်သုံးဖို့ပုဂ္ဂိုလ်စပါဟုတ်နော်ဒါသာသနာအတွက်ပဲသာသနာဝန်သားများအတွက်ပဲ ဟုတ်ဗျာမှန်ပါဗျာဒီပြီးတော့တို့ဟိုတို့သူဒါနာကျူဒီဘာတွေပြောရင်တော့ကြာမှာပါဗျာဟိုချိန်ကလည်းများနေနေပါပြီအဲဝန်နာတော့ဘာသာဝဋ္ထတော့တရံလားသင်္ကန်းကိုလှူခြင်းဒီအဆင်းလှူတာနဲ့အတူတူအဲ့ဒီပုဂ္ဂိုလ်တူသာသနာဝန်ထမ်းတူကိုသင်္ကန်းလေးဝတ်သွားလိုက်တယ်အကုန်လုံးကတန်ခါပဲ ရေးသူတိုင်းကဟာတန်ခါတစ်ပါးကြွသွားဟာဘုန်းကြီးတစ်ပါးကြွသွားတယ်ဟုတ်နော်ပြီးသူကဒါဒုက္ကိုတော်ဟိသူကိုတော်ဟိရှိမှာပါနားမှာမသိသူကတော့ဒါကိုတော်တစ်ပါးကြွသွားတယ်ပဲနေမှာနော်တို့ဗုဒ္ဓဘာသာမှမဟုတ်ဘူးခရိယံတို့ရင်ပေါ့ဟိဘုန်းကြီးတစ်ပါးကြွသွားတယ်တော့အတိမပြုတ်လိုက်မှာချင်းမှန်ပါဘူးဘုဇနင်တွေ့ရင်ပေါ့ဟိဟာဘုန်းကြီးတစ်ပါးကြွသွားတယ်တော့ရှိမှာအဲသူတို့မနှောမှာတို့ကြောင့်တန်တန်ဟာတစ်ပါးအဲသူတို့မနှောကြမှာတီးပေးလိုက်ပြီး ဟုတ်နော်သင်္ကားရဲ့အကျိုးဟေ့ဝန်နာတော့ဝဋ္ဌတော့တထောင်ဆိုတာလေဟုတ်သလားဟေ့တို့ကဒီလောက်ထိအကျိုးကိုသွားမြင်ရမယ်ဟုတ်ဗျာရင်းသူတိုင်းကတန်ခါပဲရင်းနေသူကသာဘယ်ကိုတော့ညာကိုတော့ဆိုပုတ်ကူပါမှာပါအရင်နေ့သူကတော့တန်ခါပဲဟုတ်ဗျာအဲ့တော့တို့ကြောင့်တို့တို့မနှောကြမှာတန်ခါတစ်ပါးတစ်ပါးကိန်းသွားစေရမယ် တာသင်္ကန်းရဲ့ကျိုးွယ်ဟုတ်နော်ဟင်အဲ့တော့တို့ကတန်ခါကြီးသို့လှူစို့တို့တို့နဲ့တင်ရမထားနဲ့ဟင်ပြပါမလားပြပါပါဗျာကုသူမနာပြတဲ့သူတို့ပြန်လာနဲ့မုံရွာသွင်းမှာနော်သွင်းမှာမုံရွာမုံရွာမှာဖောက်တယ်ရှိတယ်သွင်းမှာခုနကပြောပြန်ကဟာပါ နာကဟန်နဲ့တွေ့မယ်ဥဒုမလားပဲနဲ့တို့ဆင်းနေပါဗျဟဲ့ဟိုခဏဟိုတို့သွင်းနေကြဆိုင်တော့မှန်ပါဘယ်နဲ့တို့သွင်းမှသွင်းမှမှန်ပါမျက်နာကိုသွေးပြောင်းသွားသလားလို့ဗျာတို့တို့မျက်နာတွေကိုသွေးပြောင်းသွားသလားလို့ဗျာဟုတ်ပါမလားဗျာဟင် အဆုံးဒီတန်ခါစီရောက်ပါပဲလေဘယ်တန်ခါဘို့ဟောကိုယ်ကြောင့်တန်ခါဆိုတဲ့စရင်နဲ့ဝင်နေမှာပဲဒီတင်ကဟောထန်တန်ခါစရင်သူဝင်နေမှာပဲမြင်သူတိုင်းကြားသူတိုင်းကအဲသူတို့မနှောတဲ့တို့ကတန်ခါယရနာသွင်းပေးနေမှာပဲဟုတ်နော်မိမိတင်ကန်းကသွင်းပေးနေမှာအဲ့ဒီမိမိတင်ကန်းဝတ်သူကလိုက်သွင်းပေးနေရမှာဟုတ်နော်ဟင် ပေးနေရမှာတို့ကဒီလောက်ထိအကျိုးမြင်ရွယ်ဟုတ်နော်အများအားနဲ့မတူပါနဲ့ဘာလို့ဟင်တို့ပြောနေကြတို့လူချင်းတဲ့အလှကိုလှူကြသမ်းပါဟုတ်ဗျာအခုဒီကလေးကလေးဝါတွေတို့မလိုချင်တာတွေလားလူတဲ့အတွက်ကြီးစုမတင်တဲ့ပြင်မုံတော်မုံကြီးဟုတ်ဗျာကြီးစုမတင်တဲ့ပြင်မုံတော်မုံသေးဟုတ်ဗျာဟင် တို့လိုချင်တာတော့တဲ့တပါးတဲ့လာနေတာတရားလိုချင်လို့ပါ။တောင်ပိဋကရှုပ်ထွေးလုံးလို့လဲဒီတော့ကြတဲ့အထိပြေးခဲ့ရတာပါ။ဟင်ပြေးခဲ့ရပေါင်းလဲများလာပါပြီ။နောက်ကလိုက်ပြီးရိုင်မောင်းဖို့မောင်းလုံးထားလဲခံရတာများလာပါပြီ။ဟုတ်ပြ။တရားလိုချင်လို့အဲ့တော့ဒေါ်ဘီသားကြီးများများပြောမှာ။သုံးချိန်ကဘယ်လောက်တစ်ချိန်ထိုင်ဘယ်လောက်တော့တနာကြီး ဟောနောက်တခါဒီအပြန်တနာရီနဲ့10မိနစ်ပြီးတိုးထိုင်ကိုတော်ကြီးအတွက်တို့10မိနစ်လှူမဟဲ့တရားနဲ့လှူလိုက်စမ်းပါတို့တရားလှူကျင်လို့ဒီတဲ့လာနေတာလှူဘူးသလားတရားနဲ့လှူပါတယ်ဟင်ဘယ်လိုလှူတာလို့တရားနဲ့ဟင်တရားမှတ်ပြီးလှူပါဗျာဟုတ်လေကိုဟာကိုတော်ဖြစ်တနာရီထိုင်ထိုင်နာတော့ဘယ်လိုထိုင်ကြတော့ထိုင်ကြမှာပေါ့အဲတို့ဆရာအတွက် အဲတို့မိဘအတွက်လူဘူးသလားဟာတော်တော်သိရတော့ပဲဟုတ်နော်လူလမ်းပါရဲ့လို့အဲဒီကလေးဝါဒီကလေးတွေလည်းဆိုမှာပါဖရာဟုတ်တယ်ပြီးရင်ဘယ်လိုဆိုတော့ဤမာရောဓမ္မနုနဲ့ဆိုသေးလားအဲ့ဒီပြောတဲ့အတိုင်းလို့လို့လားဤမာယဓမ္မအနုဓမ္မပฏิပတ်တိယာလေ ဓမ္မအနုဓမ္မပฏิပါတိယဒါနဲ့ဖရာပူဇော်ပါတယ်တရားပူဇော်ပါတယ်တန်ခါပူဇော်ပါတယ်ဒီလိုမဟုတ်ဘူးလားမှန်ပါဗျာဓမ္မဆိုတာမဲ့ဖို့နိဗ္ဗာန်ကိုပြောတာအနုဓမ္မဆိုတာမဲ့ဖို့နိဗ္ဗာန်နဲ့အဲလျော်တဲ့ခုနတို့ပြောခဲ့တဲ့မက်ကင်ရှိပါလေမှန်ပါဗျာသိခါသုံးပါမဟုတ်ဘူးလားမှန်ပါဗျာဟင်မှန်ပါဗျာအဲ့ဒါအနုဓမ္မမဲ့ဖို့နဲ့လျော်တယ်ဆိုတာဒါလို့ရင်ဟိုမဲ့ဖို့ရောက်မှာမဟုတ်ဘူးလားမှန်ပါဗျာဒါမှမဲ့ဖို့နဲ့လျော်တယ်လို့ပြောတာလေအဲ့ဒါနဲ့လှူပါတယ်လို့ ဖះရှိနောက်ဆုံးဤမာရနဲ့အဲ့လိုဆိုတာမဟုတ်လားမှန်ပါဗျာသစ္စာကသာဆိုတာဘယ်နှခါလှူဘူးတော့ဟင်တရားလူပါဆိုမှခန္ဓာတဲ့ရောက်သွားပြန်ပြီဒါနဲ့ဆုံးစားမဟုတ်တော့ဘူးဒီတော့တော့ကလေးဝါယူဖွဲ့ဆုံးမရတော့မှာ ကဲကလေးဝါကပါယူဆွဲထုတ်ကြတော့ပါဗျာဒီကလေးဝါတို့ကလေးဝါတို့တို့ဒီလိုဟုတ်ဟုတ်တော့ဟင်ဒီတရားနဲ့ဟိုပူဇော်တာကိုဆိုလိုတယ်ဟင်ဖရာကိုလည်းတရားနဲ့ပူဇော်ပါဟုတ်ကလားဟိုမေဖို့နိဗ္ဗာန်ဆိုတဲ့တရားတော်ကိုလည်းဖရာဆုံးမကိုလည်းဟောဒီတရားနဲ့ပူဇော်ပါ၏။အင်္ဂါရောမြကိုလည်းဟောဒီတရားနဲ့ပူဇော်ပါ၏။အဲ့ဒါပြောတာ။ပဇာကပြောတာ။ တခါမှပူဇော်ဘူးဟင်ဘာလဲပြောရင်ကြာကောင်းလေးတန်ပြစ်ထားဟုတ်ဗျာဟုတ်နော်ဟင်အဲ့ဒါဒီကိုယ်ပိုင်အလှူကိုယ်ကိုယ်နဲ့ယဉ်လှူတဲ့အတွက်ကိုယ်ခန္ဓာ၅ပါးနဲ့ယဉ်လှူတဲ့အတွက်ကိုယ်ပိုင်အလှူပြီးတော့ရှုမှတ်နေတဲ့ခြင်းအတွေးမဝင်တဲ့အတွက်အဖင်ကျေဆုံးဒါနာရှုမှတ်မှုနဲ့လှူတဲ့ဒါနာလေတို့သင်္ကန်းတို့ဘာတို့နဲ့လှူတာက မလူခင်ငွေရှာကြတဲ့ကလောဘပါမှာနော်တောကဟောဟာလောဘတွေတောကတွေနဲ့မစင်ကြဲဘူးခင်ဗျာဟုတ်ပြီးတော့ငါငါတင်ငါတဏမာနဒိဋ္ဌိဟောဟာပါတာပဲမစင်ကြဲဘူးပြောရသူများသူများရဲထားတဲ့သင်္ကန်းကြီးသူများဆိုထားတဲ့သင်္ကန်းကြီးတဲ့တဲ့မဲ့တို့မျက်နှာလာလောက်တာသူတို့သင်္ကန်းလည်းမဟုတ်ဘူး သူတို့ဆိုးထားတာလားသူတို့ရက်ထားတာလားဘာလာလောက်ထားတော့အာကလေးဝါရီမျက်နှာလာလောက်ထားသူများပြည်စီနေနော်ကိုယ်ပဲပြည်စီနေလည်းမဟုတ်ဘူးတောင်းလည်းမတရှင်းဘူးဟောတရားနဲ့တာရှင်းလိုက်တာလူသန်းပါမိဘနှစ်ပါးရဲ့သွေးနဲ့တိဆောက်ပေးထားတဲ့ဓာတ်ခေါ်မိဘကျေးဇူးရှိတယ်အဲ့တော့ ကိုမိဘသေသည့်အတိုင်းဟောတာငါအဖေအတွက်9မိနစ်ရှိဟောတာငါအမေအတွက်9မိနစ်ရှိလူပန်းပါသူတို့သူတို့မွေးပေးထားတဲ့ခန္ဓာလေသူတို့အတွက်လည်းတို့ကဝေပူကြလူစမ်းပါကိုဟောပြောပြတာနေတဲ့ဆရာသမားများကိုလည်းလူစမ်းပါအဲ့ဒါကိုဣမာယဓမ္မနုဓမ္မပฏิပတ်တိယသံဃာပူဇေမိပြောတာဟုတ်နော်အဲ့ဒီအလှဟာအများဆုံးသူ သူတို့အော်နေကြအော်မပါတပါဌာနဓမ္မဌာနဒါလည်းသူတို့အော်နေကြမဟုတ်ဘူးလားမှန်ပါဗျာတပါဌာနဓမ္မဌာနသိနာသိနဲ့အော်ဘူးသလားဟင်လူတော်တရားစာဟုတ်သူများရိုက်ချတာသွားဝယ်ပြီးတော့ကိုကိုယ်တရားနဲ့လူဘူးသလားလူပြီးမှဆိုရမှာတပါဒါနာဓမ္မဒါနာသိနာတိယမမီနော်အဲ့တော့တို့တန်ဃာကိုအာယုံပြုစုကြစို့ကဲလိုက်ဆိုကြစို့ ပန္တိသံပါရာဘောတာဒုက္ခတောမောဒနာထာယနိဗ္ဗာနတသိဖိကရိယာယဣမာနိဓာတပဝုထုနိသံဃတဒီမသံဃတဒီမသံဃတ ဒီမာဒီမာဗန္ဒီဗန္ဒီအရှင်ဖရာမယံဖရာတပည့်တော်တပည့်တော်မာတို့ကလေး၌နေထိုင်ကြကုန်သောကလေးဝ၌နေထိုင်ကြကုန်သောအခြားနေရာတို့၌နေထိုင်ကြကုန်သောကာယကာကာယိကာမကာယ အပေါင်းတို့သည်သံဘာရာဝဒဒုက္ခတောဆင်းရဲအလုံးမှမောတနာထာယလွတ်မြောက်ရန်နိဗ္ဗာန်တအစွဲကင်းရန်တဏှာကင်းရန်နိဗ္ဗာန်ကိုသစ္စိကရဏထာယမျက်မြင်ကိုယ်တွေ့ ကိုတိုင်တွေ့ရန်ကိုတိုင်တွေ့ရန်ကိုဒိတ်တာကိုဒိတ်တာယေရှု၍ယေရှု၍ဣမာနိဣမာနိဓာတပဓာတပဝုထုနိဝုထုနိသွမ်းသွမ်းသင်္ကန်းအစရှိသောဤလူဝေဝုထုအစုစုတို့ကိုအာဂတသာသနာတော်၌သာသနာတော်၌ဆောင်းဆောင်လျက် ရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်အရှင်ကောင်းအရှင်မြတ်အရှင်မြတ်အပေါင်းအားဒီမဒီမဆက်ကဆက်ကလူတန်းပါကုန်ဤလူတန်းပါကုန်ဤအရှင်ဘုရားအရှင်ဘုရားသူတောင်းကြဆုဣဒံမေပုံညာဣဒံမေပုံညာအာတဝက်ခရာအာတဝက်ခရာဝဟဟောတုဝဟဟောတုအရှင်ဘုရားအရှင် ရာတပိတော်ဤဒါနကုသိုလ်သည်အာတဝတရားအာတဝတရားမိဘတို့ဤမိဘတို့ဤကုံရာကုံရာကုံကြောင်းဖြစ်သောကုံကြောင်းဖြစ်သောမေဖို့ဤမေဖို့ဤအထောက်အပအထောက်အပဖြစ်ပါစေသာဖြစ်ပါစေသာအရှင်ဘုရားအရှင်ဘုရားမြတ်ဝိမနောဣဒံနောဣဒံနောပုညဘာကံပုညဘာကံပပပဒနာပပ ဒီမှာအရှင်ဘုရားဘုရားတပည့်တော်တပည့်တော်မတို့ဥပောင်းဥဒံအတော်အာနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘုထုပုံညဘုဘာကထုကိုအာလုံးအာလုံးရာရသမ ्या ဘုရား